ထေရဝါဒဓမ္မကမ္ဘာ့ထမ်းလမ်းစဉ်အမှတ်စဉ်လေးနေ့လေးရက်မြောက်နေ့2020ခုနှစ်ဇွန်လ19ရက်သောကြာနေ့သဘောတရားရေးရာအပိုင်းအခန်း1တရားကျင့်သည့်ပုဂ္ဂိုလ်များသိရမည်ခြေခံအရေးချင်းများကငယ်ပရိကံ10ပါးဆရာတော်ဥဂောတိတပြိဝင်သား မေတ္တာနာတာကြောင့်မှသင်ကြားပို့ချသည်နမောတတဘဂဝါတောအရဟတောသမ္မာသမ္ဗုဒ္ဓတံနမောတတဘဂဝါတောအရဟတောသမ္မာသမ္ဗုဒ္ဓတံနမောတတဘဂဝါတော ရဟတောသမ္မာသမ္ဗုဒ္ဓတ္တနော်ဒီနေ့ဘုန်းကြီးတို့ပရိကံအကြောင်းကြပေးဖို့ရည်ရွယ်ထားပါတယ်ပရိကံဆိုတာတော့ဘာလဲဆိုပါဠိပြပေါ့ဗျာပရိကံမှာဆိုတဲ့သကလုံးကိုဘုန်းကြီးတို့ကအဲဒီဟာယူထားတဲ့စကားတစ်ခုပါပရိကံမဆိုတဲ့စကားလုံးအောင်ပရိကံဆိုတာဖြစ်လာတယ်အဲတော့ပထမဆုံး ပရိကံကြောင့်ပြောရင်ဘုရားလုံးတစ်ခုလုံးမယ်ဆိုရင်ဘာပဲလုံးလို့ပေါ့နော်ကြိုတင်ပြင်ဆင်ပြီးလုံးရင်ပိုးဆင်ပြီးတရားလုံးမှလည်းဘုန်းကြီးတို့ကြိုတင်ပြင်ဆင်မှတရားလုံးတွေလုံးထားမယ်ကြိုတင်ပြင်ဆင်ပြီးမှတရားအားထုတ်မယ်ဆိုရင်လည်းခက်ခဲတွေတွေ့တဲ့အခါမှာဖြည့်ရှင်းရတာလွယ်တာပေါ့အဲ့ဒီပရိကံတွေဟာဘုန်းကြီးတို့ဒီမှာ10မျိုးဘုန်းကြီးပြထားပါတယ်ရော သင်္นานသူသင်္นานသားတွေလည်းပေးထားပါတယ်အဓိက7မျိုးကတော့နံပါတ်1ကခန္ဓာကိုယ်တွင်တန်ရှင်းရမယ်နံပါတ်2ကခန္ဓာကိုယ်ပြင်ပတန်ရှင်းရမယ်အဲ့ဒီနှစ်ခုပြင်ဘုန်းကြီးစပြောပါမယ်ခန္ဓာကိုယ်တွင်တန်ရှင်းရမယ်ဆိုတာတခြားမဟုတ်ပါခန္ဓာကိုယ်တွင်တန်ရှင်းရမယ်ဟာပါလဲဆိုတော့ဒီမှာဘုန်းကြီးတွေဆိုရင်ဒီ7နေရှင်းနေရင်ရိတ်ထားလို့ ယောဂီတို့ဆိုဆပင်တွေကသိရှည်လွန်းနေတာဖြတ်တာတို့ညှက်တာတို့လျှော်တာတို့အနန္တတွေမရှိအောင်လျှော်တာတို့မျိုးသားတွေစီနိကောကောင်းလို့ရေဘုသိမှုတွေမိတာတို့နှုတ်တာတို့ခြေသေးလက်သေးတွေပေါ့နော်ဒါတွေလည်းမြတ်တာတို့ဒါတွေလောပြီးတော့ခန္ဓာကိုယ်မှာ ချိုးတွေထွက်နေအညစ်အကြေးတွေရှိနေလဲဒါတွေတန့်ရှင်းလုပ်ပြရရေချိုးရတယ်ပေါ့ဗျာပြီးတဲ့အခါကျတော့ ုန်းကြီးတို့တရားထုတ်တဲ့အခါကျစီးကလည်းမှန်မှဝမ်းကလည်းမှန်မှအိတ်ကလည်းမှန်မှအစားကလည်းမှန်မှတရားရှုမှလို့ကောင်းတာအဲတော့စီးမှန်ဝမ်းမှန်ဖို့ကပိုရေးကြည့်တာပေါ့ဒါကြောင့်မို့စီးဝမ်းမှန်ဖို့အတွက်ခွန်ကြီးတို့ကဘာလို့ရလဲဆိုတော့ရေများများတောက်ပေးတာတို့ကိုယ်နဲ့တင့်တော်တဲ့ဆေးတွေစားတာတို့ဒါတွေလုပ်ပြရပါတယ်နောက်ပါဇက်ကအနန္တမကောင်းရင်လည်း မိမိတို့ကျမ်းမာရေးမကောင်းသလိုကိုယ့်ရဲ့ပါဇာနံကြောင့်မို့သူများလည်းအနှောက်အယှက်ဖြစ်တတ်ပါတယ်။ဒါကြောင့်ပါဇာနံသက်ကောင်းဖို့အတွက်သွားရီရှာတွေကိုလည်းတန့်ရှင်းပြရတော့ဗောနော်။အဲခန္ဓာကိုယ်ကတန့်ရှင်းမှုမရှိရင်ဖြစ်ဖြစ်သို့မဟုတ်ကိုယ်ကမနေတတ်မထိုင်တာခန္ဓာကိုယ်ကမကောင်းတဲ့အနတ္တအနတ္တတရားထွက်နေတတ်ပါတယ်။အဲအဲ့ဒီခါမျိုးမှာကိုယ်ကိုယ်တိုင်တတိမထားရင်လည်းမသိနိုင်ဘူးပေါ့။သူများကတတိထားရင်သိတယ် ထူးသဖြင့်တချို့ကပါဇက်ကသိနေတယ်ဒီလိုအနိကထိုင်ပြောလိုက်နန်းနန်းနေစကားပြောလို့မဖြစ်ဘူးအဲ့လိုပါဇက်နန်းနေတဲ့ပုံကုမျိုးကြရင်ဘုန်းကြီးတို့ဒီအာနာပါနရှုမယ်ဘေးပုဂ္ဂိုလ်လည်းအာနာပါနရှုမယ်ကိုယ်လည်းအာနာပါနရှုမယ်ဆိုဒီအနန္တတည်းမကောင်းတဲ့အနန္တတည်းကြောင့်တော်တော်ရှုဖို့အနတ်တော်တော်ခက်တယ်ပေါ့ဒါကြောင့်မို့ခန္ဓာကိုယ်နဲ့ပါဇက်တစ်ခုလုံးပေါ့လေ အဲတန့်ရှင်းလို့ဖြစ်နိုင်တော့ဒီအမွှေးနန္တာတွေပါပြီးသုံးလို့ရပါတယ်တိတ်မရိုင်းတဲ့အမွှေးနန္တာပေါ့ဒီမှာအလွန်ကဲမှမထားဖို့ရကမာလာကဏဆိုတဲ့တိတ်ခါဘုတ်ကဘာပြောရလဲဆိုခွန်ကြီးနောက်လည်းပြောပါမယ်ဒီတိတ်ခါဘုတ်ကကိုယ့်ရဲ့အနန္တတွေကြောင့်သူများအနောက်ရှက်မဖြစ်အောင်တင့်တော်တဲ့ခန္ဓာကအနံစိုးတွေထွက်မယ်ချွေးနှံ့နေရမကောင်းဘူးယောဂတွေကအနံစိုးတွေထွက်မယ်ဆိုတင့်တော်တဲ့ အမွေးနန္တာလိန်ကောင်းတယ်ဓမ္မကိုလည်းတရားရှုရတာဆင်ပြေတယ်အနန္တတည်းမထွက်ဘူးအဲ့လိုမျိုးမှတ်ထားဒါတော့ခွန်ကြီးတို့ခန္ဓာကိုယ်တွင်တန်ရှင်းရတယ်နောက်တစ်ခုကတော့ခန္ဓာကိုယ်ပြင်ပတန်ရှင်းရမယ်ခန္ဓာကိုယ်ပြင်ပတန်ရှင်းရမယ်ဆိုတာဗာလဲဆိုဘုန်းကြီးတို့ဘုန်းကြီးတွေဆိုဒီဝစ်ထားတဲ့သင်္ကန်းတွေပေါ့နော်ဒါတွေကိုတတရဖြစ်အောင်ဝစ်ဖွတ်လျှော်ပါယောဂီတွေဆိုရင်လည်းဒီသင်္ကန်းသူသင်္ကန်းသားတွေလည်းကိုယ်ဝစ်ထားတဲ့ ဟောင်းပြီးသမပစိုးပေါ့လုံကြီးပေါ့ဝတ်ထားတဲ့အင်ကြီးတွေဒါလေးတွေတတ်တတ်ရရဖြစ်အောင်ဝဲရဟိုဝတ်တခါလဲတချို့မျိုးသမီးတွေကြတိတ်လှပောင်တောက်ပလုံးတဲ့ဝတ်ရှားတွေဝတ်တာမျိုးဒါမျိုးတွေကြမကောင်းပါဘူးဒီမွေးတွေဘာတွေသုံးလဲဆုရှားတဲ့မွေးနှံမျိုးကြသူများဒုက္ခဖြစ်စေတော့သူများအနောက်ရှက်မဖြစ်တဲ့အယောင်ဆင်းမျိုးအမွေးနှံတာမျိုးခွင်းတို့သုံးလို့ရပါဒီတဲ့ခါကျတော့တရားထုတ်တဲ့ပုဂ္ဂိုလ်ကကိုယ့်ရဲ့ အိယာအိတ်တဲ့နေရာပေါ့တော့ခေါင်းနေတန့်ရှင်းနေရမယ်ပြီးတဲ့ခါကျတော့အိယာခင်းနေစောင်းနေမျက်နှာတုပ်ပေါ်တပတ်တွေသွားတဲ့တန်ဆိုင်လို့ပေါ့အင်သာကန်နေရေချိုးကန်နေကိုယ်အိမ်မှာနေမိဖို့ကစ်ချင်းနေရာဆိုင်တတ္တရာဖြစ်ရမယ်ဘေးပဝဉ္ဉ္လည်းတတ္တရာဖြစ်ရမယ်ဘယ်ခမ်းမစို့အနတ္တတွေကင်းပြီးတော့တန့်ရှင်းမကောင်းတဲ့အနတ္တတွေကင်းပြီးတန့်ရှင်းနေရမယ်မတရားရှုမှတ်တွေကဈဉ္ညာရှောက်မယ်ဆိုဈဉ္ညာခမ်းမဈဉ္ညာရှောက်တဲ့နေရာတရားထိုင်တဲ့ခမ်းမ ဒီမှာလည်းတန်ရှင်းတတ်ရပြီလေကောင်းလေတန်ရဖို့လိုအပ်ပါတယ်။အဲခန္ဓာကိုယ်အတွင်းပြင် ရာဟုဒုတိယမတန်ရှင်းဘူးဆိုရင်အဲ့ဒီပုဂ္ဂိုလ်ရဲ့တန်မှာအဲ့ဒီပုဂ္ဂိုလ်ရဲ့စိတ်ထဲမှာဘာဖြစ်တတ်လဲဆိုစိတ်ကလန်းဆန်းမနေဘူးတက်ကြွမနေဘူးစိတ်မကြည်မလင် ဖြစ်တော့ဗောဗျာစိတ်မကြည်မလင်ဖြစ်တော့ဘာဖြစ်လဲဆိုစိတ်ကိုအမိပြုတဲ့အသိဉာဏ်လည်းမတန်ရှင်းဘူးမစင်ကြယ်ဘူးမထက်မြက်ဘူးပေါ့ အဲ့လိုဉာဏ်ကတန်ရှင်းမှုမရှိရင်ဘုန်းကြီးတို့တရားရှုမှတ်တဲ့အခါဉာဏ်နဲ့လောက်ရအောင်စိတ်နဲ့လောက်ရအောင်လောက်တဲ့အခါကျတော့ဝိပဿနာရှုပဲဆိုတော့ဒီရုပ်တဘာဝနာမ်တဘာဝတွေရှုမှတ်နေဒါတွေရှင်းရှင်းလင်းလင်းမသိနိုင်ဇန်သမထပိုင်းတွေသွားမယ်ဇန်ငါးတွေဇန်တရားတွေကိုလည်းဒီယောဂီအနေနဲ့ဖြေရှားရှားတွေ့ဖို့မလွယ်ဘူးပေါ့ ဝတိတေချာဝတိဘောဒီနိုင်နေအောင်ရှုမှတ်ဖို့မလွယ်ခန္ဓာကိုယ်အတွင်းရောပြင်ရောတန့်ရှင်းနေတဲ့ပုံကိုကြပဲစိတ်ကလည်းကြည်လင်းနေတဲ့တန့်ရှင်းနေတယ်စိတ်ကြည်လင်းတန့်ရှင်းနေတဲ့ကာကြတိစိတ်ကိုအမိပြုဖြစ်တဲ့ဘုန်းကြီးဉာဏ်ပေါ့နော်ခုနပြောတဲ့အသိဉာဏ်ဒီအသိဉာဏ်လည်းကြည်လင်းတန့်ရှင်းထက်မြက်ကြည်လင်းတန့်ရှင်းထက်မြက်နေတဲ့ခါကြတော့ရှုမှတ်တဲ့ယုံ nant တဘာဝအာယုန်တွေမှာလည်းထင်ရှားရှားရှင်းလင်းလင်းသိနိုင်တယ် ဇံပိုင်းတွေသွားမယ်ဆိုလဲဇံငါတွေဇံစိတ်ဇံတရားတွေကိုထင်ထင်ရှားရှားသိမြင်နိုင်တယ်ပေါ့ဒါကြောင့်တိုးတက်နိုင်အဲဒါကြောင့်မို့နံပါတ်1ကခန္ဓာကိုယ်တွင်သန့်ရှင်းလို့မယ်နံပါတ်2ကခန္ဓာကိုယ်ပြင်ပသန့်ရှင်းလို့ဒီမှာဘုန်းကြီးတို့နိုင်ငံမှာအခုတော့ခက်ကုန်ပါရင်တော့ကဆိုဘာဖြစ်တာလဲယောဂီဆိုဝေယဝိသမလုပ်ကောင်းဘူးလို့မလုပ်ရဘူးလို့ဒါမျိုးတွေရှိတယ် အဲဝေယဥစ္စာလိုရင်းနဲ့တရားမှတ်ရင်တရားမှတ်တွေကျဲတယ်ပြက်တယ်ဒီလိုယူဆတယ်ပေါ့တကယ်တမ်းကြာအဲ့လိုမဟုတ်ပါဘူးဝေယဥစ္စာလိုရင်းနဲ့တရားရှုမှတ်ရင်လည်းပဲအကျိုးသက်ရောက်မှုရှိပါတယ်ဒါဟုတ်ဘုရားဘုန်းကြီးတို့မြတ်စွာဘုရားပြိဝါပါဠိတော်ဝိနည်းငါးကျမ်းနဲ့ပြိဝါပါဠိတော်ရှိတယ်အဲ့ဒီပါဠိတော်မှာမိန့်ထားတယ်တပြက်စီလဲခြင်းအကျိုး၅မျိုးပေါ့အဲ့ဒီကြာအကျိုး၅မျိုးနံပါတ်1 တန့်ရှင်းရေးလှုပ်ထားရင်တန့်ရှင်းနေကိုယ်စိတ်လည်းကြည်လင်စေတယ်။ဒီတန့်ရှင်းမှုမြင်ရကြားတဲ့တဘာပုဂ္ဂိုလ်သူသူဘာတွေလည်းစိတ်ကြည်လင်မှုရစေပါဖြစ်စေပါ။ပြီးတော့တန့်ရှင်းတတ်ရနေတော့ဒီအိမ်တိုက်တာကြောင်းတိုက်တာအိမ်တိုက်တာကြောင်းတိုက်တာဒီနိဗ္ဗာန်ဆောက်ရှောက်နေတဲ့နတ်တရားနှစ်သက်သဘောကြ။ ဒီလင်ကြီးကိုဖြစ်စေတတ်တဲ့ကုသိုလ်ပြုနေတာပေါ့ရှိနေတာဒီနေရာတွေပြောနေရုပ်ဆင်းလောက်ပြုလုပ်နေတယ်လို့ဆိုလိုပါနောက်တစ်ခုကတော့ဒီလိုဒီဘဝကနေကွယ်လွန်သွားရင်နောက်ဘဝမှာနောက်ဘဝဆိုရောက်နိုင်တယ်ဒီအကျိုး၅မျိုးမိမ့်ပါနောက်တနည်းမိမ့်ပါသေးတယ်နောက်တနည်းကတော့ဒီဘုရားကတော့တူပါတယ်သူကနောက်ဆုံးတစ်ချက်ကိုဗာလေးမိမ့်ထားတယ်ဆိုတော့ဖရာရှင်ကိုယ်တိုင်ကတန့်ရှင်းမှုကိုလိုလားတယ် တန်ရှင်းလုံနေခြင်းကဘုရားရဲ့ဆုံးမလိုက်နာနဲ့အတူတူပဲတဲ့ပြီးတဲ့ခါကျတော့နောက်ကိုကခေါင်းဆောင်ဖြစ်နေတယ်အကြီးကဲဖြစ်နေတယ်ကိုကမိသားစုမှာလည်းအိမ်တော်ဦးစီးဖြစ်နေတယ်ဆိုကိုကလုံမှနောက်လိုက်လူငယ်တွေသားသမီးတွေကကိုအတုလိုက်ပြီးကျင့်သုံးနိုင်တယ်အဲ့ဒီနှမျိုးနောက်တနည်းရထူကြတော့ဗောနော်အဲ့တော့ဒီအချက်လက်တွေကြည့်ရင်ဘုန်းကြီးတို့ရဲ့သားလေးတွေသမီးလေးတွေ လူငယ်တွေပညာရေးသမားတွေဉာဏ်ပညာမျိုးဉာဏ်ပညာထက်မြက်စေခြင်းတော့ကိုယ့်ရဲ့ခန္ဓာကိုယ်လည်းခန္ဓာကိုယ်အတွင်းရောပြင်ရောတန့်ရှင်းတန့်တန့်ရှင်းနေတတ်ဖို့အရေးကြီးတာပေါ့တန့်ရှင်းနေမှစိတ်ကကြည်လင်ပါတယ်ကြည်လင်နေမှဒီစိတ်ကိုမိပြူတဲ့ဉာဏ်ပညာတွေကလည်းထက်မြက်တယ်ပေါ့ထက်မြက်လာမှ ကိုယ်ကိုယ်ရပန်းနိုင်ရနိုင်တာပေါ့ဗျာဒါကတော့ဘုန်းကြီးတို့ခန္ဓာကိုယ် တွင်တန်ရှင်းရခြင်းအကြောင်းနဲ့ခန္ဓာကိုယ်ပြင်ပတန်ရှင်းရခြင်းအကြောင်းပေါ့ဒါကတော့ဒီလောက်ပဲထားမယ်နော် နောက်တစ်ခုကနံပါတ်3နံပါတ်3ကြပါလဲဆိုကြောင်းကြများကိုဖြတ်ထားရခြင်းအဲ့ဒီအရာတွေကတော့ဘုန်းကြီးတို့အောက်နာအခုနံပါတ်30ရဲ့အောက်မှာပေါ့နော်ပလီဘောဓာကြောင်းကြ10မျိုးဆိုတာရှိတယ်တရားအလုပ်ကိုလုပ်တော့မယ်ဆိုရင်ဒီတရားအလုပ်ခွင်မှာအနောက်ရှက်ဖြစ်တတ်တဲ့ပလီဘောဓာလည်းခေါ်တယ်ကြောင်းကြ10 မှုပဲခေါ်တယ်ဒါမျိုးက10မျိုးရှိတာပေါ့နော်နံပါတ်1နေရာပေါ့နေရာအကြောင်းရရဟန်းတော်များဆိုရင်တော့ဘုန်းကြီးတို့ဒီကျောင်းနေပေါ့ဗျာကျောင်းကလည်းကိုယ်ပိုင်ကျောင်းရှိတယ်တိုင်ကပိုင်ကျောင်းရှိတယ်တန်ခါပိုင်တိုင်ကကျောင်းလို့ခေါ်တယ်ဘုန်းကြီးတို့လူတူတယောက်ပိုင်တယ်လူနှစ်ပါးသုံးပါးပိုင်တယ်ဒါတွေကပုဂ္ဂလိကကျောင်းခေါ်တယ်အဲဒီကျောင်းတိုက်တာအတွက်ဒီကျောင်းနဲ့ကြီးလဲပတ်ဖို့အတွက်ဒါ ကြောက်ကြဆိုင်နေရတာပေါ့လူတွေဆိုရင်လည်းအိတ်ခိုင်းနေတိုက်ခိုင်းနေအိမ်နေခြံနေပေါ့ဒါတွေများများရှိများများကြောက်ကြဆဲရဒီမှာရှိတဲ့ PCP ဆရာတွေထိမ့်သိမ့်ဖို့အများကြီးပေါ့လေဘုန်းကြီးတို့ဒီကြောင်းမှာဆိုလည်းအများကြီးပေါ့သူကဒီနိုင်ငံတွေမှာရရေးမိကုန်ကြစီတွေဘာတွေညာတွေပေါ့လေဒါတွေလိုက်ထိမ့်သိမ့်ဆောက်ရှောက်ဒါနေရာထိုင်ခင်းတို့ကြောင်းကြဆိုင်နေဒါကြောင့်မို့တရားထုတ်တဲ့ခါကျရင်ဒါတွေကိုကြောင်းကြမဆိုင်ဖြစ်အောင် စောစီကလည်းလှုပ်တင်တာလှုပ်ထားတယ်မလုံးမိရင်ဒီကိစ္စတွေကပူလာတော့ဒီနိုင်ငံမှာကြဒီသူအိမ်တချို့တော့ကျွေးနေဝယ်တာလာစဉ်ပေးမင်းနေရှိတော့အာငါမပေးရသေးဘူးဒါပြန်ပြန်ဝင်ရေဘုံမိဖို့တွေကမပေးရသေးဘူးအိမ်တွေ့ဆိုဒါတွေကလည်းပြန်ဝင်လာထိုင်လို့မကောင်းဘူးအဲ့ဒါတွေကိုဖြတ်ပြရပေးလိုက်ပေါ့ဒါမျိုးပြောတာနောက်တစ်ခုကတော့ကုလပရိဒီခါဝေးပေါ်ဒီထဲမှာမိတ်ဆွေဘုန်းကြီးတွေကြတရားဓမ္မပေါ့ ပေါင်းစည်းမိတ်ဆွေတငယ်ချင်းတွေများလို့နေလေသူတို့တွေဟိုလားကြောင်းကြဆိုင်ပေးနေရတာသူတို့ကိစ္စချင်းငယ်ချင်းလောက်ပေးနေရတယ်ကိုယ်တို့ကဘာလုပ်လို့မရအဲဒါတွေကိုလည်းတရားထိုင်တဲ့ချင်းကြရပ်ထားဒီကိမှာကြာလို့သူတို့တွေကဖုံးနေခေါ်ကြပြုကြပေါ့နော်ဆိုတော့ဘုန်းကြီးတို့ဒီသင်္ကန်းမှာလည်းမတူပါဘူးစာပိုင်းတော့လက်ပတ်မှုကမရှိသေးတော့ခေါ်ကြပြုကြဒါတွေကဖြည့်ရှင်းရအလုပ်တွေကပြတ်တော့နောက်တစ်ခုကတော့ငွေကြီးပေါ့ ဟိုသင်္นานသူသင်္นานသားများကြစီဝါရေးကိစ္စတွေစီဝါရေးကိစ္စတွေတရားလုပ်တာပဲဖြစ်တရားထိုင်တာပဲဖြစ်ဖြစ်ခဏရပ်ထားတယ်ဂျန်တဲ့ချိန်မှာကံဟောစီဝါရေးလုပ်လိုက်တရားထိုင်လိုက်ဆိုတမာရီကမရဘူးဘုန်းကြီးတို့ဘုန်းကြီးတွေလည်းဒီတိုင်းပါပဲဘုန်းကြီးလည်းငကိုယ်တုန်းကတော့ဒီကျောင်းကကြီးခဲ့လည်းဖြစ်တော့ဘုန်းနိုင်ကင်တယ်အခုတော်တော်ကြာပါမကင်တော့ဘူးဟိုထိုင်မဲ့ချိန်ကြရင်မထိုင်တဲ့ပုံကိုယ်တွေရှိသူတို့မှာထားလိုက် ခုခေတ်ကတော့သူတို့ကိစ္စကြီးငယ်တကယ်ရေးကြီးတာအစာရင်မရှင်ထားလို့ရပါတယ်အဲ့တော့ဒါတွေကိုကြောင်းကြမဆိုင်နဲ့တရားထိုင်တိုင်းတိုင်းနဲ့ဘုံသာမြည်လို့ထထကိုင်းနေတော့ဘယ်တော့မှတမာရီမဖြစ်ဘူးတမာရီမဖြစ်ရင်အသိဉာဏ်မဖြစ်ဘူးပေါ့ဗျာဒါကြောင့်ဘုန်းကြီးတို့ကမကိုင်းစေခြင်းဘူးရပ်ထားပေါ့ငွေကြေးစီးပွားရေးကိစ္စတွေဘုန်းကြီးတို့ကြလလဘကိစ္စတွေပေါ့နောက်တစ်ခုကအသင်းဖွဲ့ကိစ္စပေါ့အသင်းဖွဲ့တော့အများကြီးပေါ့နော်ဘာသာရေးအသင်းဖွဲ့လူမျိုးရေးအသင်းဖွဲ့ နိုင်ငံရေးသင်ဖွဲ့အများကြီးပဲတန်ခါသင် ဖွဲ့တန်ခါခိုင်းရိတ်တာဖွဲ့စည်းဒီလိုထဲမှာပါနေသင်ဖွဲ့ကိစ္စတွေခိုင်းကိစ္စတွေဖွဲ့စည်းကိစ္စတွေပြောကြဆိုကြပြောကြဆိုကြရင်ဒီရဲ့ပြောဆိုမှုကတတိလွတ်ပြီးပြောဆိုတာများတယ်အဲ့လိုပြောဆိုလိုက်တကတရားထိုင်နေဒီအတွေးတွေအကုန်ပြန်ဝင်တာပဲဒီလိုအတွေးတွေပြန်ဝင်နေရင်လည်းပဲခွန်ကြီးတို့လောက်ရတာတွေကအဆင်မပြေဘူးပေါ့ဗျာ နောက်တစ်ခုကတော့ဗာလဲဆိုတော့အမှုတဲ့ကိစ္စလူဆိုတော့ဘုန်းကြီးရောလူရောပေါ့ဗျာလှုပ်ရှားအများအားရှိနေတာအဲ့တော့ဘုန်းကြီးတို့ဒီလိုတရားလှုပ်လှုပ်တဲ့ခါကျရင်စဉ်းစားတတ်ဖို့ကကိုယ့်အတွက်ဘယ်ဟာကအရေးကြီးတဲ့အလုပ်လဲဒါကြည်တာနော်ဘယ်ဟာအရေးကြီးလဲဘယ်ဟာအရေးမကြီးလဲအရေးမကြီးမလုံးနဲ့ပေါ့ဗျာအရေးကြီးတာအရေးမကြီးတာခွဲပြီးလှုပ်ရှားတော့အများအားရှိနေတာပဲ အရေးကြီးတာဦးစားပေးလို့အရေးမကြီးတာတချို့ကဦးစားပေးလို့အရေးကြီးတာじゃမလုပ်ဖြစ်တော့အဲ့လိုမျိုးဖြစ်တယ်။ဒါကြောင့်မို့ငါကအမှုတိကိစ္စပေါ့နော်ဒါလည်းပြီးသွားပြီ။နောက်ပြီးတော့ခရီးသွားလာမှုကိစ္စဒီတရားထိုင်နေရင်ခရီးသွားလာမှုကိစ္စတွေလည်းပေါ်လာတတ်ပါတယ်။ဒါကြောင့်ခရီးသွားလာမှုကိစ္စတွေကျုံးလိုက်စောစီစီခရီးသွားထားတာတို့ဒါမျိုးလို့ရ။ဘုန်းကြီးတွေ့ကြုံရပြန်ဘုန်းကြီးဒီ Massachusetts New York မှာသွားတရား ဆက်ချူဆက်ပေါ့လေသွားတရားထိုင်မှုတယ်တရားထိုင်တဲ့အချိန်မှာစနေတနင်္ဂနွေမမာရကမာရီကဆွန့်ကပ်ကြတယ် MS ဖြူတွေရဲ့တရားစခန်းမှာအဲ့တော့သူတို့ကဘာလာလဲဆိုတော့ဓမ္မတွေဆိုထုံးစံတိုင်းပေါ့လေဒီတရားထုံးနေတဲ့ပုံကိုတွေတော့ကြီးညိုတယ်ကြီးညိုတော့ဆွမ်းသာပဲ့နေတယ်အဲ့လိုမျိုးတွေဖြစ်လာဘုန်းကြီးပြောမလိုက်ပါဘူးလို့ကဲလို့ဘုန်းကြီးတကတယောက်လောက်လိုက်မိအဲ့ဒါစနေတနေ့ကဘာမှမလုပ်ရတော့ပြင်ထွက်တာနဲ့ ဒါလည်းခီးသွားလာမှုသိအရေးမကြီးတာဘူးဒါလိုက်ရှာမလို့ခုလုံနေတာဘုန်းကြီးနယူးယောက်မက်ဆာချူးဆက်ပေါ့နယူးယောက်တော့မဟုတ်ပါဘူးမက်ဆာချူးဆက်သွားတာကအဓိကရည်ရွယ်တာတရားထုတ်ဖို့သွားတာဖောက်တော်နီအဲ့တုန်းကနှစ်နှစ်ပေါ့လေလေးလလေးလကျော်လောက်သွားအထုတ်ပြတယ်အဓိကရည်ရွယ်ချက်အဲ့ဒါတော့အတွက်သွားတာဒီဆွမ်းစားကွန်စားသွားတာမဟုတ်ဒါလိုမျိုးကိုယ်တရားစခန်းသွားအရေးမကြီးတာတွေကို ဖြစ်ပေါ်လာရင် ဖြတ်တောက်နိုင်အောင်မဖြတ်တော့ဘဲနဲ့ထွက်လိုက်ကိုလောက်ထားတဲ့တမာရီကပြန်ပြုတ်ကြအစအပြန်လို့ဒီလိုနဲ့လဲနေတတ်တယ်ပေါ့ဗျာနောက်တစ်ခုကတော့ဆွေမျိုးသားချင်းကိစ္စဆွေမျိုးသားချင်းကိစ္စလည်းမိဘတို့ဒီကောင်မဒါတွေကမဖြစ်မနေလောရမယ့်ကိစ္စပေါ့ဗျာစောဝီရီကစောစောစီစီရတဲ့စေကံပြဆရာကြီးပြထားပေါ့ဒါမျိုးဆိုလိုပါဘုန်းကြီးတွေကြတော့ဆရာတို့အတူနေတပည့်တို့ဒါမျိုးတွေကိစ္စ သူပြကျမ်းမာရေးကိစ္စပေါ့ဗျာကျန်တဲ့ကိစ္စတော့ရင်းမကြည့်ပါအဲ့ဒါမျိုးဆိုရင်တော့စောစီးတွေကလောက်တာပေါ့အဲ့ဒါမလောက်တိုင်းဒါတွေကပြန်ပြန်တွေးပြီးပူးနေတတ်တယ်နောက်တစ်ခုဇာကောရယောဂဝေနာတာမန်ယောဂဝေနာဖြစ်ရင်တော့ဘုန်းကြီးတို့ကုသရတာပေါ့ဗျာဆောင်းဆူဖြာနာတာမန်ယောဂဝေနာသိကြီးကျယ်တဲ့ယောဂဝေနာဖြစ်လာရင်တော့ဟိုကဒီယောဂကိုအခြေခံပြီးတော့ တရားအထုတ်ဖို့ပဲအဲ့ဒီလိုအထုတ်ဖို့ဆိုတော့ခက်တော့ခက်တော့ပေါ့လေအဲ့ဒီနေကောင်းစဉ်ခါကျမ်းမာရေးကောင်းစဉ်ခါရဲ့စနစ်တကျလောက်ထိုင်တော့ပို့ပြီးတော့မှတ်နိုင်တော့အဲ့ဒီယောဂဆိုကြီးဖြစ်လာရင်တော့ဒီမှာစာပြေကျမ်းဂန်များဘယ်လိုညွန်ပေးထားလဲဆိုကိုယ်ခန္ဓာကိုယ်ကိုကြည့်ပြီးတော့ပြန်ပြောရတော့အိုခန္ဓာကိုယ်ကြီးငါဟာသင်ရဲ့ခြေကြုံမဟုတ်ဘူးသင်အခါစားလုပ်နေတဲ့ပုံကမဟုတ်ဘူးခုချိန်ကစပြီး အာတင့်ကိုလှုပ်ကြွေးမွေးမြူမှာမဟုတ်တော့ဘူးတင့်ကိုပဲလှုပ်ကြွေးမွေးမြူခဲ့တဲ့ဖြစ်ငါမှာတန်တရားတွေရှိခဲ့ပြီတန်တရားကိုပယ်ကပေါင်းများပြီအဲ့ဒီလိုခန္ဓာကိုယ်ရဲ့အပြစ်ကိုမြင်အောင်ကြည့်ပြီးတော့ဒီတရားကိုတင်းတင်းကျပ်ကျပ်အထုတ်ဖို့ဟောလေဒီဆရာတော်ကြီးတို့နီးပေါ့လေဒီဆရာတော်ကြီးတို့ကကိုရင်လေးဘဝခံချက်ကဘာလာလဲဆိုတော့ဘာတတန်တရားလုံးကတာမယာကြုံခံခဲ့ပြီဒီဘဝတော့တာနာကြုံခံမယ်ဆိုတဲ့စိတ်ဓာတ်မျိုးနဲ့ ဘုန်းကြီးတို့အဲဒီဆရာတော်ဘုရားကြီးကဝေယဥစ္စာလောက်တာတွေတွေ့ရတယ်ခုမှကိုရင်ဘွားတို့ကရဟန်းတစ်ပါးရဲ့ဝင်းတွေတွားနေတဲ့ရဟန်းတစ်ပါးရဲ့သင်္ကန်းတွေလျှော်ပေးမစင်နေဆိုစာပိုင်းတော့ယွန်းတာပေါ့လေယွန်းတော့တကယ်တော့သူ့အတူတရားတရားနဲ့လောက်တာပဲနောက်တော့မလျှော်ခြင်းတဲ့စိတ်တွေဖြစ်တာဖြစ်တဲ့အခါကျဘာလို့လဲဒီအဲ့ဒီရဟန်းရဲ့မစင်တွေကိုကိုယ်ပုတ်ထပ်ပြီးရတာမျိုးလောက်တာပေါ့ခုနစိတ်ထားတော့ဟောတန်တရားလုံးငါသားများကြုံက ကျွန်ခံခဲ့ပြီဒီဘဝတော့တန်ခါခြုံခံမှပဲဆိုတဲ့စိတ်ဓာတ်မျိုးနဲ့လောက်တော့လဲအောင်မြင်ပါအဲ့ဒီလိုပေါ့ယောဂဝိနာဖြစ်လာလဲစိတ်ဓာတ်တော့ကြာစရာမလိုဘူးဒီယောဂဝိနာဒီကနေ့ဆိုင်တနေ့ကိုလဲဒီလမ်းလူတိုင်းလူတိုင်းဒီဒီလမ်းဒီခီးသွားအဲ့တော့ဒီလမ်းဒီခီးဆုံးမတတ်ခင်ငါတော့ရအောင်လုပ်မှာပဲအဲ့လိုတင်းတင်းရင်းလုပ်နေအဆင်ပြေပါအဲ့ဒီပလီပေါ့နောက်တစ်ခုကတော့ဒီဇံလောကီဇံပင်ရှင်တကိုးတွေပေါ့ဗျာ ဇန်တွေကလည်းလောကီဇန်လောကီဇန်နဲ့တစ်ဆင့်တက်ပြီးတော့ကျင့်ရတဲ့အဖေရှင်တကိုးတွေပေါ့ဒါတွေကတော့မဲ့နဲ့ဖုံနဲ့တွဲရရင်တော့ရှော့မကြဘူးပြသူတက်တက်ရရင်တော့ပြန်ပြန်ရှော့ကြဒါကြောင့်မို့ဒီဘေညင်တကိုးတွေကဝိပဿနာလုပ်တဲ့ခါကျထိမ့်သိမ်းရခက်တော့ဒါပေမဲ့လို့ဇန်တိုင်းဇန်ပိုင်းသွားတဲ့ခါကျရင်တော့ပြဿနာမရှိပါဘူးဝိပဿနာတက်တက်သွားတဲ့ခါဒါ လျှော့ကြပြုတ်ကြလွယ်တဲ့အတွက်ဒါကိုကြောင်းကြမဆိုင်နဲ့ပြောတာနောက်တစ်ခုကတော့စာပေလေးလောင်ပို့ချမှုဒါဝိသုဒ္ဓိမမှာလာရတယ်စာပေလေးလောင်ပို့ချမှုအဲလိုတရားကိုကိုယ်တရားကကိုယ်စနစ်တကျပြပေးနေလို့ရှိရင်တော့ဘုန်းကြီးတို့ကဘာလို့ရမလဲဆိုဒီအဘိစာအုပ်တွေကြည်တာတို့လေးလာတာတို့ဖတ်တာတို့သိမကောင်းဘူး ဘုန်းကြီးတို့အခုတရားကြီးတို့ဓမ္မကြီးတို့စာသင်နေတဲ့ဒီသင်္นานတက်နေတဲ့ပုံကိုယ်တွေကတော်ပါတယ်ဘုန်းကြီးတို့တွေကပုံဖြစ်တယ်တရားတွေလေ့လာထားတဲ့ခါကျတော့တခါတလေအဲ့ဒါတွေနဲ့ပြန်ပြန်တိုက်ဆိုင်စစ်ဆေးနေတတ်တယ်ဟောစောက်ဖတ်တိုင်းလဲဟိုဟိုစောက်ကဒီလိုဆိုတော့ငါဘယ်လိုဖြစ်နေတယ်ငါလမ်းလွဲနေပြီလားမသိဘူးအဲ့တော့လောရမယ့်အလုပ်ကိုမလုပ်ဘဲနဲ့စဉ်းစားဝေဖန်တွေးတောနေရတဲ့ချိန်ကုန်တတ်တယ်အကြောင်းကိုတကယ်စနစ်တကျပြမဲ့ပုံကိုရှိရင်တော့ဘုန်းကြီးတို့စာမဖတ်စေခြင်းမလေးလာစေခြင်း တခုတော့ရှိတာပေါ့လေကိုယ်ကိုစနစ်တကျပြပေးမယ်ဆရာလည်းနီးနားမှမရှိဘူးမေးစရာမြန်းစရာလည်းဆရာလည်းမရှိဘူးဆိုရင်တော့ဒါတော့စဖတ်မှာဒါပဲအာကိုစရာရှိတာအဲ့တော့အခုကြောင်းကြမှုပလီဘောဓ10မျိုးပေါ့နော်ဘုန်းကြီးပြောခဲ့ပါတယ်ဒါတွေကိုဘုန်းကြီးတို့ဒီခေတ်ကာလအနေနဲ့ချုပ်ပြောရရင်ဟိုဒီတရားမထန်ခင်မှာတချို့ဟာတွေရလိုက်ပေါ့။ဒါရသမီးရေးကိစ္စတွေ၊စီးပွားရေးကိစ္စတွေ၊လူမှုရေးကိစ္စတွေ၊ဘာသာရေးကိစ္စတွေ လူမျိုးရေးကိစ္စတွေနိုင်ငံရေးကိစ္စတွေစီးပွားရေးကိစ္စတွေဘုန်းကြီးတို့ဆိုကြောင်းကံကိစ္စတွေဒကာဓမ္မကိစ္စတွေခဏရပ်ထားလိုက်ပြီးမှလုံးမယ်တဏှာရိုက်တဏှာရပ်တာထားလိုက်ဘာမှမကင်နဲ့ဖုံနေအိမ်ဘက်တွေအိမ်ဖုံနေဘာမှမကင်နဲ့ရပ်ထားလိုက်သူကသူအရေးကြီးနေထပ်ခုံသူကသူအန်စာရီမရှင်ထားလိုက်အဲ့ဒီလိုဖြတ်နိုင်ရမယ်မဖြတ်နိုင်တော့ဘုန်းကြီးတို့တမာရီရဖို့ခက်တာပေါ့တမာရီမရရင်တော့ဘာမှတရားဖြစ်ဖို့မလို့ ဘုန်းကြီးဟိုတခါကလည်းတခါပြောကပြောခဲ့ပါတမာရီတုတ်တန်နေမှာဘုရားဗာမိတ်ထားလေတမာရီဘိက္ခွေဘာဝိတာတမာရီရအောင်ကမ္မထံတစ်ခုအထုတ်တမာရီတော်ဘိက္ခွေဘိက္ခုယထာဘုတံပဇာနာတိတမာရီတုတ်တန်တန်ရုပ်ထဲမှာတော့ပဇာနာတိပဲပါပါတမာရီရတဲ့ပုဂ္ဂိုလ်မှာ အမှန်တိုင်းသိလိမ့်မယ်ဒီလိုဘုရားဟောထားအင်္ဂုတ္ထုမှာကြပတ္တိပုတ်လေးပို့ပါလာတမာရိယမှာအမှန်တိုင်း ဝိပဿနာဉာဏ်တွေဆိုလဲအမှန်တိုင်းမြင်မယ်ယုံနာတဘာဝတွေအမှန်တိုင်းမြင်မယ်ကြောင်းကျိုးတဘာဝတွေအမှန်တိုင်းမြင်မယ်ကြောင်းကျိုးဆက်ဆက်ဖြစ်နေတဲ့ယုံနာတဘာဝတွေအမှန်တိုင်းမြင်မယ်ဒီလိုမိတ်တာဒါကြောင့်မို့တရားထုတ်မဲ့ကြရင်ဒီကြောင်းကြောင်းမှုပရိဘောဓ10မျိုးကို ကိုယ်တတ်နဲ့မြတ်ဖြတ်ပါသို့မဟုတ်မထိုင်ခင်လေးကဒါတွေကိုပြီးအောင်လုပ်ခဲ့အဲ့လိုမျိုးလုပ်နောက်နံပါတ်၄သွားမယ်နော်နံပါတ်၄က သီလခံယူစောင့်တည်ရမယ်သီလပိုင်းမှာတော့ဘုန်းကြီးတို့ခုဆိုရင်၅ပါးသီလလည်းရပါတယ်ကျမ်းမာရေးမကောင်းတဲ့ပုဂ္ဂိုလ်များဆို၅ပါးသီလလောက်ဆိုလုံလောက်ပါတယ်ဒီတဲ့တန်နိုင်တော့၈ပါးသီလပေါ့တော့၅ပါးသီလခံယူစောင့်တည်တဲ့နေရာမှာလည်းဘုန်းကြီးတို့နှမျိုးပေါ့နော်ဒီနေ့ပြောတာတော့နည်းနည်းလေးရှင်းပါသေးတယ်တကယ်တမ်းတို့တို့ချင်းချင်းပြော၅ပါးသီလခံယူစောင့်တည်တာက တေသသီလတယောက်တည်းဆောက်တည်လို့ရှိရင်ဥမာလုံးသွားဖို့ရနောက်ကျနေတယ်ကိုယ်လည်းသီလခံယူဆောက်တည်ခြင်းနဲ့ဆိုရင်တော့ပြင်းစသီလတမာရိယာမိဒါတယောက်တည်းဆောက်တည်တာပေါ့ဗျာအများနဲ့ဆောက်တည်မယ်ဆိုပြင်းစသီလတမာရိယာမှာဒါအတုံနီးနဲ့ယူတယ်လို့ခေါ်တယ်အရှိယူတယ်ဆိုတာကအဟံဗန္ဒီနမောတတဗုဒ္ဓတော် ဗုဒ္ဓတဏဂစ္ဆာမိပါဏာတိပါဒာဒီလိုဆိုတာအရှိယူလဲခေါ်ပါတယ်ဒီတော့ဘုန်းကြီးတို့မေးစရာရှိတာအရှင်ဘုရားအရှိယူတာနဲ့အတူယူတာဘယ်လိုကွာခြားကြောင်ကွာခြားမှုရှိသလဲဒီလိုမေးလို့ရပါတယ်အတူယူတာနဲ့ရှေယူတာကွာခြားမှုတော့ရှိတာပေါ့ဗျာဟိုအရာပြောပြောရင်တော့ အတူယူတာဆိုးရတာတက်တာတော့အရှိယူတာတော့မောတာပေါ့ဒီလိုပြောလို့တော့ရတကယ်တော့ညာကြီးလို့တော့မဟုတ်ပါဘူးစာဝေးမှာဖြည့်ရှင်းချက်ပေးတာတော့အတူယူတဲ့ပုံကများကတဘာကျိုးရင်အကုန်ကျိုးတယ်အရှိယူတဲ့ပုံကတဘာကျိုးရင်တဘာပဲဥမာတတ်တယ်ဆိုတတ်တဲ့တခါဘုတ်ပဲကျိုးတယ်ကျန်တဲ့၄ခုကကျန်တယ်ဘာနဲ့ဥမာပေးလဲဆိုဘုန်းကြီးတို့မိကဆိုပုံလွယ်ပါတယ်9ဒေါ်လာတန်တရွက်ကင်တာနဲ့အတူယူတာနဲ့တူတယ် ဒေါ်လာတာ9ရွက်ကင်တာနဲ့အရှိရွက်နဲ့တူတယ်9ဒေါ်လာတာတရွက်ကပျောက်သွားရင်အကုန်လုံးပျောက်တော့9ပါးသီလပျောက်တော့အကုန်ပျောက်သွားသိခါဘုတ်တစ်ခုကျိုးရင်အကုန်ကျိုးတယ်အတူယူတာအရှိယူတာကြတော့လိန်ပြောရင်လိန်ပြောတဲ့သိခါဘုတ်ပဲကျန်တဲ့သိခါဘုတ်လေးခုကျန်9ဒေါ်လာဒေါ်လာတာ9ရွက်ကင်တာပေါ့တရွက်ပြောင်းရင်၄ရွက်ကြံသေးတာပေါ့အဲဒီအဲ့ဒီသဘောမျိုးပါတတ်နိုင်တော့အချိန်ရရင်တော့ရှေ့ရှေ့ယူရတာပေါ့ဘုန်းကြီးတို့ဒီမှာတော့ 45မိနစ်လောက်ပဲပြောဖို့ရည်ရထားတဲ့ကြောင့်၅ပါးသီလအချင်းချုပ်ပြီးပေးတာပါအဲတော့သီလနဲ့ပတ်သက်ပြီးတော့အများကြီးရှိတော့ဗျာနောက်တော့ကျင့်နည်းနဲ့မှဆိုင်မှာပြောပါမယ်အခုလောလောဆယ်တော့ဘုန်းကြီးနောက်တော့တစ်မျိုးပြောချင်ပါတယ်သီလကအခြေခံအဖြစ်ဝါရိတသီလစာရိတသီလဆိုနှမျိုးရှိပါတယ်ဝါရိတသီလဆိုတာမတတ်ရဘူးမခိုးရဘူးဒီလိုတားမြစ်ထားတဲ့တိခါဘုံတွေကိုဝါရိတသီလလို့ခေါ်ပါတယ် စာရိတ္တသီလဆိုတာမိဘဖြစ်မိဘဝတ္တရားသာသမီဆိုသာသမီဝတ္တရားဘုန်းကြီးတို့ကမ္မထမ်းဆရာတွေကမ္မနာဆရာရဲ့ဝတ္တရားတွေရှိတယ်တပည့်ရတပည့်ဝတ္တရားတွေရှိတာပေါ့အဲ့လိုကိုယ်ဝတ္တရားတွေကိုကြည်အောင်လုပ်ရတယ်အဲ့ဒီတတ်မှတ်ထားတဲ့ဆရာဝတ္တရားတပည့်ဝတ္တရားတငယ်ချင်းဝတ္တရားမျိုးသားဝတ္တရားမျိုးသမီးဝတ္တရားဒါမျိုးတွေပေါ့မိဘဝတ္တရားသာသမီဝတ္တရားအဲ့လိုတတ်မှတ်ထားတဲ့ကျင့်ဝတ္တရားစာရိတ္တဝလို့ခေါ်ပါတယ်ဒီစာရိတ္တဝတ္တရားလည်းဖြစ်ကျင့်ရမှာမဖြစ်ကျင့်ရင် ဟိုအပြစ်ရှိတယ်အပြစ်ကြီးကြီးတော့မဟုတ်ဘူးလေဒါကြီးတာတော့မဟုတ်ရှိတယ်အပြစ်ရှိတယ်အပြစ်ကြီးတယ်ပေါ့အဲတော့ခြုံလူအလုံးနားလေအောင်ပြောရင်လောကမှာအပြစ်နှမျိုးရှိတယ်မလုံတဲ့မလုံထိုက်တာလို့ရင်လည်းအပြစ်ဒါဝါရိတသီလမတတ်ရဘူးမခိုးရဘူးမလင်းရဘူးဒါတွေကမလုံတဲ့မလုံထိုက်ဘူးအဲ့ဒါတွေကိုမလုံတဲ့မလုံထိုက်တာတော့ချင်းကြောင့်လည်းအပြစ်ဖြစ်နိုင်တယ်နောက်တစ်ခါလုံတဲ့လုံထိုက်တာမလုံရင်လည်းအပြစ် မိဘဆိုမိဘကိုတရားကြည်ရမယ်ဘုန်းကြီးကမ္မထမ်းဆရာကမ္မထမ်းဆရာကိုတရားကြည်ရမယ်မျိုးသားဆိုမျိုးသားကိုတရားကြည်ရမယ်မျိုးသမီးဆိုမျိုးသမီးကိုတရားကြည်ရမယ်မိဘမိဘကိုတရားကြည်ရမယ်သားသမီးကသားသမီးကိုတရားကြည်ရမယ်ချို့ကသားသမီးလေးတွေကိုတရားကြည်ခြင်းနဲ့ကိုကိုယ်တိုင်မိဘကိုတရားမကြည်ခဲ့ဘူးဆရာသမားတွေကလည်းတချို့ဘုန်းကြီးတို့ဆရာသမားတွေပေါ့ဗျာတပည့်လေးကြတော့ဟိုတောင်းဝန်တရားကြည်စီခြင်းလိုက်တာကိုကိုယ်တိုင်ကရောတောင်းဝန်တရားကြည်ခဲ့ကြည်သလားဒါတွေမေးစရာရှိတော့ဒီတော့ ကိုယ့်ရဲ့တောင်းဝတရားတွေကြည်အောင် မလုပ်ရင်ဒါလုံးတဲ့လုံးထိုက်တာမလုံးတဲ့အတွက် အပြစ်ပဲအပြစ်နှမျိုးမှထားမယ်နော်မလုံးတဲ့မလုံးထိုက်တာလုံးရင်လည်းအပြစ်ဒါဝါရိတသီလလုံးတဲ့လုံးထိုက်တာမလုံးရင်လည်းအပြစ်ဒါစာရိတသီလလို့ခေါ်ပါတယ်ဒီလောက်တော့ပြည်ဆောင်လို့ပေါ့ဗျာဒီတဲ့တန်နိုင်လို့7ပါးတို့တခြားသီလတွေအများရှိပါတယ်အိန္ဒိယတောင်ရသီလဆိုရှုမှန်ရင်နဲ့ထိန်တော့ပိုးလွယ်တယ်ဇာတံပြည့်စုံကနဲ့ပြည့်စရာတန်တိရသီလတို့ တမူဝညောင်းပြီးတဲ့ပတ်သက်တဲ့သီလတွေပေါ့အာဇီဝပါကြီးသုတ်တိသီလတွေဒါတွေလည်းတဏှာပြည့်စုံကောင်းတော့ဒီအခြေခံနှစ်ခုလောက်ပြည့်စုံရင်လုံလောက်ပါနောက်တစ်ခုကဘာလဲဆိုတော့ဘုန်းကြီးတို့ပရိကံတစ်မျိုးကအပြစ်များကို တောင်းပန်ရခြင်းအဲ့ဒီတောင်းမယ်နော်ကိုယ်မှာအပြစ်တွေဖြစ်နေတောင်းပန်တယ်ဘာဖြစ်လို့ဒီအပြစ်များကိုတောင်းပန်ရတယ်လဲလို့မေးလို့ရှင်ဘုန်းကြီးတို့ ခုနစာရွက်ကိုကြည့်လိုက်ပါအဲဒီစာရွက်ထဲမှာပရမစာရွက်ပရိကံစာရွက်ထဲမှာပရမစာမျက်နှာမှာတော်ပါရှင်ဇမက်ဖို့မရနိုင်တဲ့ကံကြီး၅မျိုးဆိုဘုန်းကြီးတို့အလကတုပမာတုတ်မူလဘာနာတထကရာနှစ်အုပ်မြောက်၉ခုမှာအဲ့ဒီမှာဘုန်းကြီးတို့ပါပါတယ်ဇမက်ဖို့မရတဲ့ကံကြီး၅မျိုးအဲ့ဒီကံကြီး၅မျိုးကနံပါတ်၁ယောဂီတို့လက်ထက်မှာပေးထားတဲ့ ပရိကံစာရပေါ့အကျယ်ပေါ့နော်နှစ်မျက်နှာရပထမမျက်နှာနံပါတ်1ကကာမန္တရေပေါ့အမေတတ်မယ်အဖေတတ်မယ်ယဟနာတတ်မယ်တန်ဃာတွေသင်ကိုယ်အောင်လုပ်မယ်ဖះကိုတွေးထက်တန်ရုံဖြစ်အောင်လုပ်မယ်အဲ့ဒါကိုပိဿနရိယကံလို့ခေါ်တယ်ဒီကံကြီး၅ပါးကျူးလွန်တဲ့ပုံကိုများလဲဘလောက်အထုတ်တို့တရားမရနိုင်ပါဘူးဥမာဇာတတတို့အဖေတတ်တဲ့အတွက်တရားမရခဲ့ပါဘူးနောက်ဘေကုဏီမှာဖြက်စီးသူ ဒီပဲပြောင်းပြန်ပြောင်းပြောင်းနေတဲ့ဘေခုဖြည့်စည်သူဒီလိုလဲပြောလို့ရအောင်အဲ့လိုသီလသမာဓိပညာနဲ့ပြည့်စုံတဲ့ဘေခုဒီမှာဖြည့်စည်မယ်ဘေခုဖြည့်စည်မယ်ဒီလိုပုံကုမျိုးလဲတရားများနေဒီမှာဘုန်းကြီးတို့နည်းနည်းနားလည်ထားဖို့ရကအမေတ္တာဖေတ္တာဒါရှင်းပါတယ်ယဟန္တာတတ္တာတန်ခါတန်ခါနဲ့ပတ်သက်ပြီးတော်တော်များများကအဲ့ဒါနဲ့မရှင်းဘူးပေါ့ဗျာဒါလေးဘုန်းကြီးနည်းနည်းပြောချင်ပါတယ်တန်ခါနဲ့ပတ်သက်တာပါလဲဆိုတော့တန်ခါ ဆိုတာဘာလဲဘလို့ဘလောက်ရှိမှဘယ်နှပါးရှိမှတန်ခါလဲဆိုဒါလေးကိုသိစေချင်ပါတယ်တန်ခါဆိုတာတပားကိုလည်းတန်ခါလို့ခေါ်လို့မရဘူးတပားကိုဘုန်းကြီးတို့ဝိနိကံရပုဂ္ဂိုလ်လို့ခေါ်ပါတယ်နှစ်ပါးသုံးပါးကိုဂိုင်းလို့ခေါ်ပါတယ်နှစ်ပါးသုံးပါးရှိုံနဲ့လည်းတန်ခါမဖြစ်သေးပါဘူး၄ပါး၄ပါး၄ပါးထက်များလာမှ သံဃာလို့ပြောလို့ရပါလေးပါးလေးပါးတဲ့များမှတန်ခါပေါ့နော်အခုတခါတည်းတခါဓမ္မတွေကဆုံးကပ်ပြီးဆိုလို့ရင်တပါးနှစ်ပါးကိုလည်းတန်ခါသဒေမဆိုပြီးကတ်တာမျိုးပေါ့နော်အဲဒါတန်ခါကတော့တန်ခါကုံကအယုံပြုပြီးတော့ကတ်လို့တော့ရပါတယ်ဒါပေမဲ့တန်ခါတော့မဟုတ်ဘူးတကယ်တန်ခါစစ်ကတော့လေးပါးလေးပါးတဲ့များမှတန်ခါလို့ပြောလို့ရပါတယ်အခုတော့ဘုန်းကြီးတို့ကြောင်းမှလည်းတန်ခါ6ပါးတောင်ရှိနေအခုကဟုတ်ကိုတန်ခါ အဲ့ဒါဆိုရင်တော့တန်ခါလို့ပြောလို့ရအဲ့ဒါမျိုးမှတ်ထားပါဗျာအဲဒါကကမ္မန္တရေကမ္မန္တရေကျူးလွန်တဲ့ပုဂ္ဂိုလ်များလည်းဘယ်လိုအထုတ်ထုတ်ဒီဘဝမှာမဲ့ဖို့နိဗ္ဗာန်မရနိုင်ပါဘူးနံပါတ်ပြီးတော့ခါခွေးပေါ့နံပါတ်1လည်းပြောလို့ရပါကိလေသာတရေဆိုတာကနိယတမိစ္ဆာဒိဋ္ဌိအယူရှိတာနိယတမိစ္ဆာဒိဋ္ဌိဆိုဘာလဲဆိုကံနေလက်မခံတာပါပဲ ကုသကံလှုပ်လို့အကုသကံလှုပ်လို့သူလက်မခံကံရဲ့အကျိုးတွေလက်မခံအဲတော့သူတို့ကလက်မခံတော့ပါပြီကြည်စံဘယ်သူတော့ကုသကောင်းမှုတွေလုပ်တာဘယ်မှာအကျိုးပေးလို့ဘယ်သူတော့မကောင်းတာတွေလုပ်တာအကျိုးပေးတာအဲတော့ဒီကံကြီးကမရှိပါဘူးဒီလိုယူဆတော့အဲ့ဒါကိုနိယတမိစ္ဆာတိအယူလို့ခေါ်ပါတယ်အဲ့လိုယူဆရှိတဲ့ပုဂ္ဂိုလ်များလည်းတရားမထုတ်ပါဘူးအာမထုတ်ပါဘူးညာလည်းအဲ့တော့အထုတ်လည်းမရနိုင်ဘူးဗျာ ဒါကြောင့်သူတို့ကိလေသာတည်းနိတ္တမိစ္ဆာတိတွေယူရှိတဲ့ပုဂ္ဂိလေသာတည်းဒီလိုယူရှိတဲ့ပုဂ္ဂိုလ်မျိုးလဲတရားထုတ်မရနိုင်ပါဘူးပြီးတော့ကကြဝိပါကံတည်းဝိပါကံတည်းဆိုတာဘာလဲဆိုတော့အာဟိပုဂ္ဂိုလ်ဒွေပုဂ္ဂိုလ်တွေဖြစ်နေလည်းတရားမရနိုင် အာဟိဆိုတာက အာဟိပုဂ္ဂိုလ်တွေအဟိတရိษံဆိုတော်တော်များများကြောင်းကအပယ်လေးပုံသားတွေကိုပြောတယ်မြင်ရတဲ့ပုဂ္ဂိုလ်ဆိုတိရိษံတွေ အပေလေးပုံသားတွေမြင်ရတဲ့ပုဂ္ဂိုလ်ဒိဋ္ဌိဆံတွေဘလောက်တရားထုတ်ထုတ်မရနိုင်ပါနောက်ဒွေပုဂ္ဂိုလ်ဒွေပုဂ္ဂိုလ်ဆို အသိဉာဏ်မရှိတဲ့ပုဂ္ဂိုလ်ပြောတယ်ချို့မိုးကြီးတွေကဒီစိတ်ပြဒနာရှိတယ်စိတ်ပြဒနာရှိတော့အသိဉာဏ်လည်းမပါတော့ဘူးအသိဉာဏ်မရှိတဲ့ပုဂ္ဂိုလ်အသိဉာဏ်မရှိတဲ့ပုဂ္ဂိုလ်လည်းတရားအားထုတ်ဘလောက်အားထုတ်တို့ဒွေပုဂ္ဂိုလ်ဖြစ်တဲ့အတွက်တရားမရနိုင်ဒီမှာတော့ တရားရနေတဲ့ပုဂ္ဂိုလ်ဘယ်လိုပုဂ္ဂိုလ်မျိုးလဲမေးတော့တိဟိတ်ပုဂ္ဂိုလ်ပေါ့ညံပါတဲ့ပုဂ္ဂိုလ်ပြီးတော့တိဟိတ်ဆိုရင်တချို့ကထင်တာကဟောအင်ဂျင်နီယာပုဂ္ဂိုလ်မျိုးဘုန်းကြီးတွေဆိုရင်တိပိကဘိဝန္တဒီလိုပုဂ္ဂိုလ်မျိုးဒေါက်တာဘွဲရတဲ့ပုဂ္ဂိုလ်မျိုးတိဟိတ်အဲ့ဒီလိုမဟုတ်ဘူးဗျတကယ်တမ်းကျတော့ဘုန်းကြီးတို့ဘုရားဟောတုတ်တစ်ခုမှာထောက်ပြီးတော့ပါဇာတော်ကြီးတို့တော့ဘာပြောလဲဆိုတော့တုတ်တစ်ခုမှာ ဗောဓိကုမာရတော့လားမသိဘူးမမှတ်မိတော့တိတိကျကျအဲ့ဒီတော့မှဗာပြောထားလေဆိုတော့ဘယ်ပုဂ္ဂိုလ်ပဲဖြစ်ဖြစ်တရားထုတ်လို့ဥရပြညာလောက်ရရင်ဘုရားဗာမိတာလေဒီဘဝကမဲ့ဖို့နိဗ္ဗာန်ရနိုင်ဒီလိုလက်ဖမောင်းထားကတ်တယ်တရားထုတ်ကြည့်လို့တိပိကပဲဖြစ်ဖြစ်ဘေးဝန်သားပဲဖြစ်ဖြစ်ဒေါက်တာဘွဲရတာပဲဖြစ်ဖြစ်တရားထုတ်ကြည့်လို့ဥရပြညာရရင်တော့ဒါသူကမဲ့ညာဖွညာရနိုင်တဲ့ပုဂ္ဂိုလ်ဖြစ်တဲ့အတွက်ဒီပုဂ္ဂိုလ်မျိုးကိုတိဟိတ်လို့ဆိုပါတယ် နော်ခုနလိုတကယ်ပညာတတ်တဲ့ပုဂ္ဂိုလ်ဆောင်းနေအဉ္ဉင်တရားတွေဒါမျိုးကိုတိဟုတ်ဆိုလိုတာမဟုတ်ဘူးနော်ဒါကတော့လောကအနေနဲ့ပညာတော်တယ်လို့ပြောတယ်ဓမ္မနယ်ပယ်ဘက်မှာကျတော့ဥရဗျဉဏ်အထုတ်လို့ဥရဗျဉဏ်မြန်မြန်ရတဲ့ပုဂ္ဂိုလ်ဥရဗျဉဏ်ရောက်သွားပြီဆိုဒါဒီပုဂ္ဂိုလ်ပါအဲ့လိုပုဂ္ဂိုလ်မျိုးမှတ်ထားဟာတခါဘာပြဿနာရှိပြန်သေးလဲဆိုဒီပုဂ္ဂိုလ်ဖြစ်တယ်ဖြစ်ပေမဲ့လို့ဒီဘက်ဘဝမဉဏ်ဖုံဉဏ် တချို့ကြလည်းမရဘူးပေါ့မရဘူးဆိုတာကပါရမီဓုရှိတဲ့ပုဂ္ဂိုလ်ဥပမာနောက်ဖျားလက်ထက်မှာရှင်သာရိပုတ္တရာပုဂ္ဂိုလ်ပညာရာဣရေရတဲ့ပုဂ္ဂိုလ်ဖြစ်ရပါလို့ရှင်မောမောကလံလို့တကောရာဣရေရတဲ့ပုဂ္ဂိုလ်ဖြစ်ရပါဘဝတွေကဆူတောင်းထားခဲ့တယ်ပြီးတော့ဖြားလေးလည်းရပြီးတော့ပုဂ္ဂိုလ်ဖြစ်တယ်ဆိုအဲ့လိုပါရမီဓုရှိတဲ့ပုဂ္ဂိုလ်အဲ့လိုပုဂ္ဂိုလ်မျိုးကြတော့ဒီဘက်ဘဝမှာဘုရားသာနာနဲ့တွေ့လေသင်္ခါရုပ္ပခဏ်ညာလောက်ပဲဖြစ်တယ် တကယ်လို့မင်းညာဘုံညာရတာသူ့ဆူကပြတ်တော့မှာအဲ့လောက်ထိမရဘူးဖရာတို့လိုစုပန်ထားတဲ့ပုံကုမျိုးအဲ့လိုမျိုးပုံကုများဟာဘုန်းကြီးတို့သင်္ခါရုပ္ပခညာလောက်ပဲရပါတယ်အဲ့ဒီကနေအောက်ပြန်ပြောက်ကြပါဒီထဲမှာနောက်မှာတခုရေးထားပါတယ်ပန်တုတ်တို့ဥပဒေပြီတို့ဒါလေးပါသေးတယ်ပန်တုတ်ဆိုတာက မျိုးသားအင်္ဂါမျိုးသမီးအင်္ဂါမပါဘူးဗျအဲ့လိုပုံကုမျိုးအပေါက်ရတော့ပါဥပဒေပြီဆိုတာမျိုးသားအင်္ဂါမျိုးသမီးအင်္ဂါ တလှဲ့သည်ပါတယ်တခုကြနှစ်ခုလုံးပါအဲ့လိုပုံကများကြတော့လေတရားထုတ်ဖို့မရနိုင်ဘာဖြစ်လို့သူတို့ကကိလေသာအာကြီးလို့စာပေများတော့အဲ့လိုအကြောင်းပြထားတယ်ပေါ့အဲ့လိုပုံကများဟာဝိပါကံတည်းလို့ခေါ်ပါတယ်ဒီအဲ့ဒီပုံကတွေးပုံကများဖြစ်နေမယ်ဆိုရင်လည်းပဲဘုန်းကြီးတို့တရားထုတ်လို့မရနိုင်ပါဘူးနောက်တစ်ခုအရိယူပဝါဒံတည်းအဲ့ဒီသွားမယ်နော် အရိယုပဝန္တရဆိုရိယပုဂ္ဂိုလ်သိလို့ပဲဖြစ်ဖြစ်မသိလို့ပဲဖြစ်ဖြစ်လူဖြစ်ဖြစ်ဘယ်လိုပုဂ္ဂိုလ်ဖြစ်ဖြစ်ပေါ့နော်အဲကောသိသိမသိသိအတင်းပြောမိတာတို့အတင်းထူးမိတာတို့အဲ့ဒါပြစ်မှားတာစိတ်ထဲကပြစ်မှားလဲပြစ်မှားတာပဲအဲ့လိုပြစ်မှားခဲ့ရင်လည်းပဲတရားထုကတရားမရနိုင်ပါဘူးပြီးမှဒါထပ်ရှင်းပြမယ်အောက်ဆက်ကြည့်မယ်နော်အာနာဝိတေကမန္တရေဒိဋ္ဌာဘုံမြောက်ကျူးလွန်ထားတယ် သိက္ခာပုဒ်များကိုက၅ပါးသီလစောင့်တည်ထားတယ်ဘုန်းကြီးတို့ဆိုရဟန်းသီလတွေထိန်းရတယ်ဒီသိက္ခာပုဒ်တွေကျူးလွန်ထားရင်တော့တရားထုတ်လို့မရဘူးဒါပေမဲ့လို့အဲ့ဒီဂါကြီးနဲ့ငါအောက်မှာမှတ်ချက်လေးရှိတယ်ရှေ့သုံးမျိုးစီကုစားလို့မရနောက်နှမျိုးသာကုစားလို့ရသည် ကမ္မန္တရကိလေသာန္တရဝိပါကန္တရဒီအန္တရသုံးမျိုးကျူးလွန်ရင်တော့ဘုန်းကြီးတို့ဘယ်လိုမှကုစားလို့မရကုပြန်ပြီးတော့ဘာမှလုပ်လို့မရဘူး နောက်ဆုံးနှစ်ခုအရိယဘာဝနေနဲ့အာနာဝိတေကမန္တရေဒီနှစ်ခုကတော့ဘုန်းကြီးတို့ကျူးလွန်မိခဲ့ရင် ပြန်ပြီးတော့ကုစားလို့ရတယ်ဖြေလို့ရတယ်ပေါ့ဗျာဒါကိုပြောချင်တယ်ကုစားတဲ့နေရာဘယ်လိုကုစားမလဲလို့ဒီလိုမေးလို့ရတာပေါ့နော်အဲဘုန်းကြီးတို့လူတွေရင်ပြောပါမယ်ဟိုက၅ပါးတိလကိုကစောက်တည်ထားတယ်ခုကဘုန်းကြီးတို့၅ပါးတိလကိုကကိုမကျူးလွန်မိရင်တော့ ဒါပေမဲ့လို့ဒီဒီလားဟိုဝစီကံကုသိုလ်တို့ဒါတို့ဖြစ်တာပဲစောက်တည်တော့လည်းမကျူးလို့မင်းလုံးနေတာပဲငါးပါးဒီလားထဲမှာခုနကဟိုမေတ္တထာတို့အဖေတ္တထာတို့ယဟန္တာတ္တထာတို့ဒါမျိုးဆိုရင်တော့ပြည့်ကြီးတယ်ဗျာအဲ့ဒါတော့ကုစားလို့မရကြံတဲ့ဟာမျိုးဆိုရင်တော့ပြန်တီလာဆောက်တည်လို့ရတယ်တန်ဃာတွေသင်ကိုယ်အောင်လုပ်တာတို့ခုနတန်ဃာ ၄ပါး၄ပါးမှာ၄ပါး၄ပါးရဲ့များတန်ခါဒါတွေကို၄ပါးဆိုပါတော့ဘုန်းကြီးတို့ခု6ပါးရဲ့6ပါး3ပါးစီကိုယ်အောင်လုပ်မယ်5ပါးနဲ့တစ်ပါးကိုယ်အောင်လုပ်မယ်ဒါမျိုးပေါ့ဒီ6ပါးကိုကိုယ်အောင်လုပ်တာအဲ့ဒါမျိုးဆိုရင်တော့ဘယ်လောက်ကုစားလို့မရဘူးဒီဘေကုဏမဖြစ်စီတဲ့ဘေကုဖြစ်စီတဲ့ကာမိတုမိစ္ဆာကံမျိုးပေါ့သီလသမားတွေပညာနဲ့ပြီးဆုံးတဲ့ပုဂ္ဂိုလ်မျိုးဖြစ်စီတာမျိုးဆိုကြည့်လို့မရပြန်ဆောက်တည်လို့မရဘူး တာမန်ဒိဋ္ဌာဗုဒ္ဓရာတော့စောက်တည်လို့ရပါတယ်ပြန်ပြီးတော့ပြန်ကျုပ်လုံမှုမျိုးပေါ့အဲ့လိုလိုမဟုတ်တာမျိုးဆိုရင်တော့ပြန်စောက်တည်ပေါ့အဲ့ဒါဆိုရင်တော့ဒါဟာကုစားလို့ရတယ်ပြောရဟန်းတော်များကုစားနည်းပြောမယ်ဒါလူကုစားနည်းပေါ့ရဟန်းတော်များကြတော့သိက္ခာပုဒ်ရနေရာ29တွယ်ရှိတယ်ပေါ့ရဟန်းဖြစ်ဆုံးရှုံးတဲ့သိက္ခာပုဒ်က၄ခုပဲရှိတယ်မေတော်မှုပြုမယ် ဒီအခါကျတော့လူရဲ့ပစ္စည်းကိုခိုးမယ်လူအသက်ကိုတတ်မယ်ဇန်တရားမတရားဖို့တရားတမာရီတရားမရဘဲနဲ့ရတယ်လို့လိန်ပြောရင်အဲ့ဒီလေးခုကျုံလို့ရင်တော့ရာမဟုတ်တော့ဘူးရကုစားတယ်ဆိုတော့ဘယ်လိုလဲဆိုအဲ့ဒီလေးမျိုးတစ်မျိုးမျိုးကျူးလွန်ခဲ့ရင်ကုစားတဲ့အနေနဲ့ဆိုရင်လူထွက်ရလူထွက်ပြီးတရားထုတ်လို့ရတယ်။သို့မဟုတ်ကိုရဟအမည်မခံတဲ့ကိုကြီးဘဝနဲ့နေလို့ရတယ် ဒါကိုစားတယ်လို့ခေါ်တယ်ယံမိခံမိတရားထုတ်ရင်သူဘယ်တော့မှတရားမရအဲ့ဒါမျိုးဆိုလို့အားလည်းမှတ်တာနော်အဲ့ဒီထဲမှာလူရဲ့အသက်မေရုံမှုကျူးလွန်တယ်နော်လူအသက်လူအသက်တတ်တဲ့မှာလဲလူပစ္စည်းခိုးတာမျိုးလူပစ္စည်းခိုးမှကျန်တဲ့ပစ္စည်းတွေခိုးတာတော့သူ့ထိုက်လျောက်ပါလူပစ္စည်းခိုးတာလဲတတ်မှတ်ချက်တွေရှိတာပေါ့နော်ဘယ်လိုတိုင်းတာတွေခိုးရမယ်ဆိုတာမျိုးရှိတယ် လူအသက်တတ်တယ်တတ်တဲ့နေရာမှာဒီနေရာမှာလဲနားလည်အောင်ပြောမယ်အဲ့ဒါပါလဲဆိုအသက်ထင်ရှားရှိတဲ့ခန္ဓာကိုယ်ကြီးကိုတတ်ဖြတ်မှာမဟုတ်ဘူးအမိဝမ်းထဲမှာတရေသားတွေပြက်စီးသွားအောင်ဒီကိုနှိမ့်နေပေးမယ်ကိုယ်ကြာစေးတွေပေးမယ်အဲ့ဒါလဲလူတတ်မှုသေခြင်းနေတဲ့ပုဂ္ဂိုလ်တယောက်နားလေးကိုသေလို့လွယ်အောင်လက်နဲ့ဒီဓာတ်တွေဒုတ်တွေစိတ်ကလေးတွေထားမယ်တဏှတ်တွေထားမယ်ကိုထားတဲ့လက်နဲ့နဲ့သေရင်အဲကိုယ်မှာအပြစ်ဖြစ်တယ် ဒါမှမဟုတ်သေခြင်းတဲ့ပုဂ္ဂိုလ်တော့မင်းသေရတယ်လို့ပါလေကွာပင်လေတော့ခုံချသေးတယ်ကျိုးဆက်ချသေးတယ်ကိုပြောတဲ့နီလန်တိုင်းသေရင်လည်းဒါလည်းအပြစ်ဖြစ်တယ်အဲ့ဒါကြီးလူသားမှုတွေပဲရဟန်းတော်များအဓိကဘာကြောက်စရာကောင်းလဲဆိုတော့ဘုရားလက်တကတကယ်လည်းဖြစ်ပြတ်သွားပါတယ်ခုခေတ်လိုပြောတော့ကိစ္စယောဂဆိုပြီးပေါ့သူဟာယောဂဆိုပြီးနဲ့သေလဲသေရမယ်စောင်းဝင်အိမ်မပြောင်းဖြစ်နေတဲ့ချိန်ရဟန်းတစ်ပါးသွားတရားဟောတယ်သူကနေကောင်းစဉ်ခေါင်းကတရားလည်းလုပ်တယ် ဒူရာဒါနာတွေလည်းလောက်တယ်။အဲသူကဘယ်လိုဖြစ်လဲသေခြင်းနဲ့စိတ်ပေါအောင်သွားပြောတော့အမေကွာနေကောင်းစဉ်ခါတော့ကုသကောင်းမှုတွေအများကြီးလောက်ထားတာပဲ။မင်းသေရင်တော့ကောင်းတဲ့ဘုံဘဝရောက်မှာပဲ။ဘာလို့ဒီဒုက္ခကြီးခံနေမှာတော့ဘာညာဒီလိုသေခြင်းနဲ့စိတ်ပေါအောင်ဟိုကအစာလည်းမစားဆေးလည်းမတောက်တော့သေရောအဲ့ဒီမှာပြဿနာတက်တာ။အဲ့ဒီလိုပြောဆိုရင်လည်းပဲအပြစ်ဖြစ်ပါတယ်။ဒါကတော့ရဟန်းတော်များနဲ့ဆိုင်တယ်ပေါ့ နောက်တစ်ခုကဒီဓမ္မများတဲ့သိထားတဲ့နေရာတစ်ချက်ရှိတယ်ဗျနောက်တစ်ခုကတော့ဗာလဲဆိုဇန်တရားမတရားဖို့တရားတမာရီတရားတွေ ਨੇ ပတ်သက်ပြီးတော့မရှိဘဲနဲ့ရှိကြောင်ဆောင်လိန်ပြောတာအဲ့ဒါမျိုးပေါ့အဲ့ဒါမျိုးမပြောကောင်းဘူးဗျပြောလို့ရင်ကိုယ့်အတွက်လည်းအကျိုးမများဘူးကိုယ့်ဆရာသမားအတွက်လည်းအကျိုးမများဘူးပေါ့အပြစ်ဖြစ်တတ်ပိုပြစ်တယ်ပေါ့နော်အဲ့ဒါလေးတတိထားစေချင်ပါ ဘာလဲဆိုတော့ဘုန်းကြီးတို့တချို့ကကိုယ်ဆရာသမားကိုဂုံတင်တဲ့အနေနဲ့မဟုတ်ဖဲနဲ့အဲသူကဘေးရိုးလို့ဘေးတွေပွက်တယ်လို့ဒါမျိုးပေါ့ဗျာဖရာသူကဘေးဘေးပဋ္ဌာန်းရွတ်တို့ဖရာရောင်ကြီးတော့လွတ်တယ်လို့အဲဒီမှာဒကာတော်မတွေကနည်းနည်းစဉ်းစားဖို့ရကဘုန်းကြီးတို့တွေကဖရာဟောထားတဲ့အတိုင်းကျင့်နေတဲ့ပုံကိုဗျာ ကိုယ့်အကြောင်းကိုကိုကဖះကိုရောင်ကြီးတော့ထွက်အောင်လုပ်လို့ရတယ်ဆိုရင်တော့နည်းနည်းစဉ်းစားဖို့ကောင်းတာပေါ့နော်ကိုယ့်အကြောင်းကိုကကိုဖះအကြောင်းတာကိုကအယောင်လင်းထွက်ရမှာကိုယ့်အကြောင်းကိုဖះအယောင်လင်းထွက်တယ်ဆိုကိုကဖះတဲ့ကြီးတဲ့ပုဂ္ဂိုလ်ဖះတဲ့မြတ်တဲ့ပုဂ္ဂိုလ်ဖြစ်နေအဲ့လိုမျိုးယုတ်တိမရှိတာမျိုးတွေပေါ့အဲ့ဒီလိုမျိုးတွေအဲ့ဒီဘုန်းကြီးကပြောနေမယ်ဆိုရင်ဘုန်းကြီးကရဟန်းမဟုတ်တော့ဘူးဒါပေမဲ့လို့ဘုန်းကြီးတို့တချို့ပုံကိုယ်ကြီးကဒီလိုပုံကိုမျိုးဟို နဲ့လိုက်ကြပြုကြနေဒါမျိုးတွေဖြစ်နေဒါကိုဘုန်းကြီးညံတဲ့စဉ်းစားတတ်ကိုသုံးသပ်ပြတာပါအဲ့ဒါမျိုးလေးကြီးကြီးတယ်နောက်ကိုဆရာကဘာမှမရှိဘဲနဲ့ရဟန္တာဖြစ်အောင်ပြောဆိုတာမျိုးအဲ့ဒါမျိုးလိန်ပြောတာလဲဒါလည်းအပြစ်ကြီးတယ်ဗျအစ်စ်ကိုတုလို့ပြောတုကိုစစ်လို့ပြောတော့ဒါမျိုးပေါ့ဒါအပြစ်ကြီးတယ်နော်ဒီကြောင်းရံနဲ့ပတ်သက်ခွေးစောက်တော့ရေးထားပါတယ်တရားလုံးဝင်ကြိုတင်မြားကြီးတွေမှာထောက်ထားတာရေးထားပါတယ် အဲ့ဒါတော့ကိုယ့်အကိုပဲကြည်ကြပြီတော့ဗောဗျာဒီမှာဘုန်းကြီးတို့ဗာပြောခြင်းလဲဆိုတော့နောက်တစ်ခုဒါကတော့သိက္ခာဝတ္တနဲ့ပတ်သက်တာအရိယူဘဝန္တေဒါလေးပြောမယ်နော်အရိယပုဂ္ဂိုလ်ကိုတိတိမတိတိတိတိတိဖြစ်စေမတိတိဖြစ်စေဆွဆွဲမဲ့ကဲ့ရဲ့မဲ့ပြစ်ပြောမယ်ဒါဆိုရင်တော့ပြစ်ရှိတာပေါ့ပြစ်ရှိတော့အဲ့ဒီပြစ်တွေကင်းလွခွင့်ရအောင်စိတ်ထဲကလေးလေးနက်နက်ထားပြီးတောင်းပန်ရမယ် လေးနဲ့နဲ့ထားပြီးတောင်းပန်တဲ့နေရာမှာဒီဒုတိယမျက်နှာကြည့်လိုက်ပေါ့နော်အခုကိုရှင်အဲ့ဒီစာရွက်ဒုတိယမျက်နှာပေါ့ဒုတိယမျက်နှာပြမယ်တောင်းပန်တဲ့နည်းလေးဒုတိယမျက်နှာနောက်တစ်မျက်နှာအဲ့ဒီမှာတောင်းပန်တဲ့နည်းနောက်တစ်မျက်နှာအဲတောင်းပန်တဲ့နည်းမှာကဘာလဲဆိုတော့ကိုကအရိယသူတော်ကောင်းတယောက်ရောအသုံးမဟုတ်ဘယ်သူပဲဖြစ်ဖြစ်ပေါ့နော်ဘုရားတရားတန်ခါပဲဖြစ်ဖြစ်အရိယသူတော်ကောင်းဖြစ်ဖြစ်ပညာရှိ သူတော်ကောင်းတွေပဲဖြစ်ဖြစ်ပေါ့နော်အဲဒီမှာတွေ့လာစိတ်ထဲမှာလေးလေးနက်နက်ထားပြီးတောင်းမှနဲ့နီးလေးဝိသုရိမကပြောသွားတယ်ကိုကတယောက်ယောက်ပြင်မထားခဲ့မယ်ဆိုရင်အဲ့ဒီဘုရားတက်ထင်ရှားကြီးတယ်ဆိုရင်အဲ့ဒီပုဂ္ဂိုလ်ရှိတဲ့နေရာသွားတောင်းမှမှာတဲ့ကိုယ့်ရဲ့အသက်ကြီးကြီးငယ်ငယ်လက်ကိုချီပြီးတော့တောင်းမှမှာဘုန်းကြီးဒီစာဒီစာရတဲ့ရေးထားတော့ဘုန်းကြီးရှင်းရှင်းတောင်းမှနေပေါ့တပီတော့ရှင်ပြောဘယ်တော့မှဘလို့ပြောမှမိပါတယ်ဗျာ အဲ့ဒီအပြစ်တွေကိုတပည့်တော်အသိခံပေးပါဗျာခွင့်လွှတ်ပေးပါဗျာဒီလိုတောင်းပါမယ်တကယ်လို့ဒီဒီပုဂ္ဂိုလ်ကကိုပြမားတဲ့ပုဂ္ဂိုလ်ကတဏှာသွားနေရင်ကိုယ်တိုင်သွားပြီးတော့လည်းတောင်းပန်နိုင်တယ်တဝူတယောက်ကိုစေခိုင်းပြီးတော့ရှ िख ိုးတောင်းပန်ပါတဲ့အဲ့ဒီလိုမဖြစ်နိုင်ဘူးဆိုရင်အဲ့ဒီပုဂ္ဂိုလ်နေထိုင်တဲ့ကြောင်းနေရာတခြားပုဂ္ဂိုလ်တွေထံမှာအယုဒိပိပြီးတောင်းပန်ပါတကယ်လို့အဲ့ဒီပုဂ္ဂိုလ်ကနေရာဒီတရားမရှိဘူးဟိုဒီသွားနေရဆို သူသွားတဲ့နေရာမှန်ဆိုင်ဘုရားရှိဘုရားရှိမှရှိခိုးတောင်းပန်လိုက်ပါတကယ်လို့အဲ့ဒီပုဂ္ဂိုလ်ကကွယ်လွန်သွားပြီဆိုရင်တော့သူ့ရဲ့ယုတ်ကလအဲ့ဒါမဟုတ်ဘူးရှင်သူ့ရဲ့ယုတ်ကလရှိတဲ့နေရာသွားပြီး တောင်းပန်မယ်သူ့ရဲ့တကြိုတဲ့နေရာဟုတ်ကူမြေပုံဒါတွေကို တောင်းပန်လို့ရတယ်နော်အဲ့ဒီမှာရှေးရှေးသူတော်ကောင်းတွေတောင်းပန်တဲ့ပုံစံလေးတစ်ခုဘုန်းကြီးပြောပါမယ်ဘုန်းကြီးတို့ ဒီဗမာလူမျိုးတွေဆိုရင်နည်းနည်းကြီးတဲ့လူအကြောင်းပေါ်မှာမန်လေဆရာတော်ဆိုထက်ပိုင်းမှာအင်္ဂလိပ်ခင်မှာပေါ့ထက်ပိုင်းမှာမန်လေဆရာတော်ခွင်းတို့လယ်ပိုင်းမှာသမုံရွာလေဒီဆရာတော်ကြီးတို့နာမည်ကြီးတယ်မန်လေဆရာတော်ဖျားကြီးကမကားတွေဝလင်္ကာသေဆိုတဲ့ကျမ်းကြီးရေးပါဒီကျမ်းကြီးကတော်တော်များများပြည့်စုံတယ်မတိတာ မရှိတော့ဖြစ်တဲ့အတွက်ပညာဉာဏ်ပညာဉာဏ်ကြီးပါတဲ့အတွက်ဟုတ်လား မဂ္ဂလောဘအထီအောင်သတ်မှတ်ကြတော့ဒီဆရာတော်ကြီးကပညာကုံလည်းမမောက်ဘူးမာနလည်းမကြည့်ဘူးတဲ့သူတို့ရေးထားကြတော့အဲ့ဒီသူ့အကြောင်းအရာလေးတစ်ခုပေါ့ဘုန်းကြီးတို့ခေတ်မှာအခုနောက်ပိုင်းတော့မဟုတ်တော့ဘူးဗျာခေတ်တရားပြောင်းလဲလာဘုန်းကြီးတို့ငငယ်တုန်းကခေတ်မှာဘာကြုံလဲဆိုစာသင်တဲ့နီးပေါ့အင်းလေးလက်ထက်ကဘုန်းကြီးတို့ခေတ်တရားရှိပါသေးတယ်မန္တလေးစာသင်နီးပခုတ်ကူစာသင်နီးဆိုတာနှစ်မျိုးရှိပါတယ်တချို့ ဆရာသမားတွေကပခုတ်ကူဆန္ဒတွေပို့ပြီးပခုတ်ကူနီးကိုဒါလိုက်သင်စရာဘုန်းကြီးတို့ကတော့မန္တလေးနီးပဲသင်ခဲ့ဘူးပါမန္တလေးနီးပြီးသင်ပြီးတော့တချို့ဆရာတော်တွေကတော့ဒီနှစ်နီးလုံးသိအောင်ပခုတ်ကူပဲပြောင်းရွှေ့ပြီးသင်တာလည်းရှိပါတယ်ဘုန်းကြီးလည်းသင်ဖို့လုပ်သေးတယ်ဒီဆင်းရဲတဲ့ဓမ္မခံနိုင်တာနဲ့မသင်ပြဘူးပခုတ်ကူနီးကိုဘယ်လိုဖြစ်လဲဆိုတော့ဝါစုကာလမှာတငယ်ချင်းတစ်ပါးကဒီပခုတ်ကူသွားပြီးစာသင်ထွက်သွားတယ်အဲ့တော့ဘုန်းကြီးစာကြံအစိုးရစာကြံပြီးပါတယ် သူသွားတော့ဘုံရသူလည်းတော့ရင်းနှီးတာအေးကွာမင်းရင်သွားနေလို့အရှင်ပြင်ကလည်းလာခဲ့မယ်အဲ့ဒီတငယ်ချင်းဘုံရတရင်ကျွတ်ရောက်တော့ပြန်ရောက်လာဟာဘာဖြစ်လို့ပြန်လာလဲဟာမနေနိုင်ဘူးကွာဟိုမှာနမချင်းချက်စားတယ်အဲ့ဒါဘုံရလည်းဟင်ငါလည်းမဖြစ်တော့ဘူးကွာနမချင်းချက်စားတယ်အဲ့လိုနဲ့ဘုံကြီးလည်းမသွားပြစ်ခဲ့ဘူးအဲ့တော့မန္တလေးနေပခုတ်ကုတ်နီပေါ့ပခုတ်ကူကတော့ဘုန်းကြီးတို့အကြမ်းမြင်ပြောရရင်တော့ပခုတ်ကူတင်နီးရတော့ သုံးရသမျှပစ္စည်းမှန်သမျှကိုတောင်းကြီးတဲ့ထည့်ပေးလိုက်တယ်ဘယ်လိုသုံးပြရမလဲဆိုတော့မပြောဘူးမန္တလေးနီးကြ ਈ လို့မဟုတ်ဒီတောင်းထဲမှာဒီချင်းထဲမှာရှိတဲ့ပစ္စည်းတွေတစ်ခုချင်းထုတ်ပြဒါကဘာသုံးရမလဲဒါကဘာသုံးရမလဲမန္တလေးနီးအဲ့လိုသုံးထုတ်ပြပခုတ်ကူနီးကြတော့ရှင်းမြပြီးအသုံးဝင်တဲ့ပစ္စည်းမှန်သမျှဒီတောင်းကြီးတဲ့ထည့်ပေးလိုက်တယ်လို့မျိုးသင်ပေးလိုက်တယ်မန္တလေးနီးကြတော့အဲ့ဒီမှာရှိတဲ့ပစ္စည်းကိုဒါပဲနေရာသုံးဒါပဲနေရာသုံးဒီလိုတစ်ခုချင်းထုတ်ပြတဲ့နီးစနစ်မျိုးသင်ပါတယ် တော့ပြောချင်တာကအဲ့ဒီမှာမန္တလေးဆရာတော်ကြီးကတော့မန္တလေးအထက်ပိုင်းမှာမန္တလေးရွာမှာနေတာပေါ့နော်အဲ့ဒီမှာနေသူတို့မန္တလေးရွာကဦးဇင်းလေးနှစ်ပါးအဲ့ဒီနာနိုင်ဤတစ်ဘက်ကလည်းဖြစ်ချင်းပြမရဟန်းငယ်လေးနှစ်ပါးကပခုတ်ကူတိုက်ကိုသွားနေပါတယ်ဘုတိုက်နေနေပြီးတော့ဘုန်းကြီးတို့ဒီလိုຫນွေပိုင်းကာလတွေဟုတ်တယ်ကိုရှင်ရှင်ရတာຫນွေပိုင်းကာလတွေကြတော့ဆာဝနားတဲ့ချိန်မှာပြန်လာပါတယ် ဟောနေနဲ့တိုးလာဒီဘက်ဆာဝနာတဲ့ချိန်ပြန်လာတယ်လာတဲ့အခါကျတော့ဒီကုလိုလေးတွေကရဟန်းအမှုရာတွေမရှိဘူးပြောဆိုတာလဲရဟန်းမှုရာပုံမပေါက်ဘူးနေထိုင်တာလဲရဟန်းမှုရာပုံမပေါက်ဘူးသူတို့အသွင်ပြအနေထားတွေကြည့်ပြီးတော့ဆရာတို့ရမန္တလေးဆရာတို့ရကောက်ချက်ကြတာပေါ့อืมဒီလိုကုလိုလေးကုလိုလေးတွေကြည့်ရတာအနေထိုင်ပြောဆိုဝိနည်းကလည်းမလေးစားဘူးသူတို့တွေမကောက် သူတို့ဆရာသမားပါ ဆရာတော်ကြီးကစိတ်ထဲကအပြစ်တင်မိတာမှလည်းဆရာတော်ကြီးကအင်းကိုလိုလေးတွေကြည်ရတာတော့နေထိုင်နေပြောဆိုတွေကဝီနီးနဲ့လည်းညီအောင်မနေဘူးအဲသူ့ရဲ့ဆရာလည်းဘလို့ကြော်ကြကြော်ကြဝီနီးသိခါဘုရားလည်းသိလေးစားမတူပါဘူးလို့ဒီလိုစိတ်ထဲကပြစ်မှားမိတာဒီမှာတော့ဒီလိုရေးထားတဲ့ဘုရားဆရာတို့တပည့်တပည့်တို့ဆရာဘုန်းကြီးတို့ကြားဦးတဲ့စကားကဆရာမကောင်းရင်ပါလေတပည့်ကောင်း တပည့်မကောင်းဆရာကောင်းအဲ့လိုမျိုးပါပဲ။နော်မိဘမကောင်းရင် သာသမီကောင်းသာသမီမကောင်းရင်မိဘကောင်းအဲ့ဒါအဲ့ဒီပုံစံမျိုးပါ။ခုလေဆရာသမားမကောင်းတော့ဟိုဆရာသမားတို့မကောင်းတော့မဟုတ်ဘူး။တပည့်လေးတွေကနေတိုင်းအချိုးမပြေတော့ဆရာကပြစ်တင်ပြီးတာပါ။ဒါနဲ့ပတ်သက်ဘုန်းကြီးတို့ဗန္ဓိရာယမဆရာတို့ကြီးတို့ထိထိမိမိပုံပြောတတ်တယ်။အဲ့လိုနေတိုင်းတတ်တတ်ရမရှိရင်ဒီလိုလေးကြည်ရတာဆရာကောင်းနဲ့တူနေဘူးမပေါ်ပါဘူး မိကောင်းဖခင်သားသမီးဟောပုံမပေါ်ပါဘူးဆိုတော့ပိုခံကတ်တယ်ဆရာတော်ရလို့ဟိုတော်တော်လေးနင်းနာပြောတယ်ဆိုဆုံးမတတ်တယ်အဲ့လိုပြစ်တင်ပြီးအားမလို့အားမရပြစ်တင်တာဗောလေမလေးဆရာတော်ရတနေ့ကျတော့ तू ကဒီကိုတော်လေးတွေကိုကြည့်ပြီးတော့စကားစမိလည်းပြောဒီကိုတော်လေးတွေရဲ့ဆရာသမားရဲ့ဘွဲကိုလည်းမေ့ထားလိုက်တာဟုတ်ဒီနေ့ကျတော့အဲ့ဒီသူတို့ရဲ့ဆရာသမားရေးတဲ့ကျမ်းစာအုပ်ကြီးကိုဒီမလေးဆရာတော်ကြီးကတွေ့တယ်တွေ့တော့လေးလာ လေ့လာတဲ့ခါကျဟိုဆရာတော်ကြီးကပြီးကစားပြီးတဲ့တကယ်နှက်ဆက်တဲ့ကျွမ်းကျင်တဲ့ဝိနည်းသိခါဖို့တဲ့လေးလေးစားစားဟုတ်လားသင်ယူထားတဲ့ပုံကိုဝိနည်းလေးစားတယ်လိုက်နာတဲ့ပုံကိုဖြစ်ကြောင်း တွေ့လိုက်ရတာပေါ့လေအဲဒီစာအုပ်ကြည့်ပြီးတော့အဲဒီမှာသူကဘာဖြစ်လဲဆိုတော့သူနဲ့သူသူတပြိပေါ့နောက်တစ်ချိန်မှာဘုန်းကြီးတို့ဒုတိယမန္တလေးဆရာတော်ဖြစ်လာမဲ့ကျောင်းသားလေးမောင်ဖြိုးမောင်ဖြိုး ခေါ်လိုက်တယ်ဟဲ့မောင်ဖြိုးဒီအဲ့ဒီရင်တုန်းကတော့ပေစာဒုတ်တွေနဲ့ရေးတာပေါ့ဗျာခုလိုကျမ်းစာအုပ်တွေပေစာဒုတ်တွေရေးတဲ့ခါကျတော့မောင်ဖြိုးဟိုဒီဟာထဲ့ဖို့ပေါ့ကလတ်ခေါ်တယ်ခုလိုဘန်းလေးတွေပေါ့အဲ့ဒါတွေယူခဲ့ဆိုပြီးတော့အဲ့ဒီကလပ်ပေါ်မှာခုနပေစာတို့ဆရာတော်ကြီးရေးတဲ့ပေစာတို့ကြီးတင်ပြီးတော့ဖျောင်းတိုင်ပြီးတွေထုံညိပြီးတော့ကတော့ပါ ဆရာတော်ကြီးအဲ့ဒီချိန်မှာသူလေးလာလိုက်တော့ဆရာတော်ကြီးကပြန်တော်မူသွားပြီပြန်တော်မူသွားတဲ့ကံသူရေးထားတဲ့ကြမ်းပဲရှ िख ိုးကတော့ဘူးပါဒါမမြင်ဘူးပဲနဲ့စိတ်တရားပြစ်မှားတာအထင်မှားမိတာကိုဝန်ချတောင်းပန်နေဆိုတာမာနလည်းမကြီးမှပညာခွန်လည်းမမောက်မှတောင်းပန်နိုင်တာပါကိုလူကတော့တောင်းမတောင်းပန်နိုင်ပါဘူးဒါကြောင့်ဘုန်းကြီးတို့ကဒီတရားထုတ်တဲ့နေရာမှာသိရေးကြည့်တယ်နော်ခုဘုန်းကြီးပြောလာတာဟို မိနစ်90ကျော်သွားပြီဒါလေးဒီလိုသုံးယောက်ကို ပြင်မာခဲ့မိရင်သို့မဟုတ်ဒီထဲမှာဘုရားဘုရားတရားတန်ခါမိဘဆရာသမားပညာရေးအရိယာသူတော်ကောင်းညာကာယကံဝစီကံမနောကံပြင်မာပြီးပြင်မာမိခဲ့ပါလင် ခွင့်လွတ်ပါရန်တောင်းပါပါသည်ရှင်ဘုရားဒါလေးကိုဘုန်းကြီးကတော့ရအောင်ကြက်ထားစီခြင်းနဲ့စိတ်ထဲကလေးလေးနက်နက်ထားပြီးတော့တောင်းပန်စီခြင်းနဲ့သုံးကောင်တောင်းပါတယ်နော် သုံးခံတောင်းမှရအောင်လဲကြက်ထားအဓိကဘယ်လိုနေရာအသုံးချလို့ကောင်းလဲဘုန်းကြီးအတွေ့အကြုံပြောပါမယ်ဘုန်းကြီးမောင်းတော်မြည်စင်းတော်ဆရာတော်ကြီးတွေသွားအထုတ်ဥပါတယ်အဲသူကတရားစစ်တယ်စစ်တဲ့ခါကျပထမတစ်ပတ်နှစ်ပတ်တွင်ဘုန်းကြီးနဲ့စိတ်ကမငြိမ်ဘူးမငြိမ်တဲ့ခါကျတော့ဆရာတော်ကြီးကဘာမိတ်လဲဆိုဘုန်းကြီးကလေတရားထုတ်တဲ့ကအဲ့လိုစိတ်မငြိမ်ရင်တဲ့မနှက်ပိုင်းမှာမငြိမ်ရင်မနှက်ပိုင်းမှာတဲ့ဖះရှိမှာလေးလေးနဲ့နဲ့ထားပြီးတောင်းမှကထောလိုက် နေ့လယ်ပိုင်းမှာအခက်ခဲရှိရင်နေ့လယ်ပိုင်းမှာစိတ်ထဲမှာလေးလေးနက်နက်ထားပြီးကြောတောင်းပန်လိုက်ပါညနေပိုင်းမှာအဆင်မပြေညနေပိုင်းမှာလေးလေးနက်နက်ထားပြီးကြောတောင်းပန်လိုက်ပါအဲ့လိုတောင်းပန်လိုက်အဲ့တော့ तू ခိုင်းတဲ့အတိုင်းဘုန်းကြီးလှုပ်ကြည့်တယ်ဟုတ်တယ် तू ကကြောတောင်းပန်လိုက်တော့ကိုယ်စိတ်ထဲမှာအပြစ်ကင်းသလိုခံစားရတယ်အဲ့ချိန်မှာအထုတ်လို့ကောင်းတယ်အဲ့ဒါလေးပဲနော် အဲ့မှာတောင်းပန်ပုံလေးရှင်ဖေရတပည့်တော်သည်ဝါသန္တရာဆက်ဆက်မှဆ၍ယနေ့ချိန်ထိဖေရတရားတန်ခါယနာသုံးပါမိဘဆရာသမားပညာရှိအရိယသူတော်ကောင်းများကိုကာယကံဝစီကံမနောကံတို့ဖြင့်ပြမကျူးလူမိခဲ့လျင်ခွလွတ်ပါရန်တောင်းပန်အပ်ပါသည်ရှင်ဖေရအဲ့ဒီလိုတွေကတော့တောင်းပန်ပေးပါနော်အဲ့ဒီနေ့ခွန်ကြီးတို့ကိုကတဏှာကြီးနိပါလောက်ရှင်ဒီနေ့ဒီလောက်နဲ့တိမ့်မယ်နော် ဒီနေ့ဟောပြောဆွဆုံးမတဲ့တရားတော်များကိုကြားနေတဲ့အတိုင်းလိုက်နာကျင့်ကြအထောက်နိုင်ကြသဖြင့်မညာဖုန်ညာနိဗ္ဗာန်ကိုရလွယ်ရောက်လွယ်နိုင်ကြတဲ့ပုဂ္ဂိုလ်များဖြစ်ကြပါစေ။အားလုံးသောဝိနည်းတတ္တဝါအပေါင်းတို့သည်မြတ်ဗုဒ္ဓ၏တရားတော်များကိုကျင့်ကြံကိုယ်ကိုအားထုတ်နိုင်ကြလျက်ထိုထိုဘဝတန်တရားမှလွတ်မြောက်ကြပါစေ။ငြိမ်းချမ်းကြပါစေ။ ဤတရားဝါဒဓမ္မကမ္မထာလမ်းစဉ်ဗီဒီယိုကိုမိသူမဆိုမိတူခုယူ၍ဓမ္မဒါနပြုနိုင်သည် အခကျေးငွေဖြင့်ရောင်းချခြင်းခွင့်မပြု free distribution not for sale thank you